ဒီနေ့သာသနာပြုမထေရရမြတ်စွာဘုရားရောဒေသီကြွချီစီကစပြီးတော့ပြိဋိဘာသာနေတယ်အောင်လို့အကြီးဆုံးဟောဖို့ပဲရည်ရွယ်ထားတာကတော့ မိဂရာမဒေစာကြီးကြွသည်ကစပြီးတော့တိုင်းတော်ပြည်တော်ရောက်တည်တဲ့အောင်အာနာယဝဲနဲ့ပြည်အောင်ဟောရမှာပန်းကြတယ်နောက်ဝါတော်ဇင်ကနာယဝဲမဟာပရိနိဗ္ဗာန်သုတ်ဆံရာကနေပရိနိဗ္ဗာန်သာမီတောင်တနာကြီးဘယ်လိုပန်းကြတာအခုဒီကတရားပွဲအပွဲသင်ရတဲ့ကာရီကတော့ဒီနေ့မပြည့်ရင်လည်းတင်ကဆက်ဟောအောင်လို့ကြောက်ထား ဟောကြည့်အောင်ပါပဲပြီးရင်တော့ကောင်းတာပါပဲပြီးအောင်ဟောဖို့ရဘုရားတော့စဉ်းစားတယ်ဟောကြရတွေကတော့အများကြီးရှိတာအကုန်လုံးသုံဟောနေမှဆိုဒါတွေကတော့မပြီးနိုင်ဘူးတော်ရုံမောလေးညိုဝယ်ဖြစ်အောင်တော့ဟောရတယ်မနေ့ကပြောခဲ့တဲ့အတိုင်းညဇာဗျာက၆ကျိတ်သောယဟန္တာမထေမြတ်တွေကိုတို့တို့ရတွေကိုသိလီပြီးတော့တရားဟောဖို့စေလို့ မြတ်စွာဘုရားကိုတော်တိုင်းလဲကုရဝေလာတောဥစီကိုညီမပြီးတော့ဒီစာရေးကြွချီတော်မူပါတဲ့အဲဒါချီချင်မဲ့ကြွကြွတော်မူရတာပါပဲသာသနာပြုကြွနေလို့တကောဣရိပါနဲ့ပြည့်စုံတယ်တကောကနေရာတိုင်းမသုံးဘူးမသုံးမဖြစ်တဲ့နေရာမှာသုံးမြတ်စွာဘုရားမသုံးလို့ကြွတာ အဲဒီလိုကြွခြင်းဖြင့်ဝါရင်လာရင်ယုံနေတဲ့ပုံကိုယ်ကြီးကြပါတဲ့ဒါတွေကဒေသနာစင်တွေမှာပေါ်ပြမှာထားလို့အဲဒီလိုတွေ့တဲ့ပုံကိုယ်ကြီးမျက်စိနဲ့မြင်ပြီးကြီးညိုယုံနဲ့လည်းကုသိုလ်ကြီးပွားနေတာရှိပါတယ်ဥပမာဖြင့်ဂုကာလမှာခီးသွားကြတာရှိရဲ့ သင်္ဘောနဲ့သွားတာရှိတယ်ယထာနဲ့သွားတာရှိတယ်လေညာနဲ့သွားတာရှိတယ်လေညာနဲ့သွားတာကမြန်မာရောက်တာပဲရှိတယ်ဘာမှဘုသူတတော့မရဘူးလမ်းမှာကိုကျိုးလည်းပဲဘာမှအထူးတော့မရခဲ့ဘူးသူများအကျိုးလည်းပဲဘာမှမဖြစ်ဘူးယထာနဲ့ကားနဲ့သင်္ဘောနဲ့သွားလို့ရှိရင်တော့လမ်းမှာသူများအကျိုးကျေးဇူးတွေလည်းဆောင်ရွက်စရာတွေတော့ရှိတယ် ကိုယ်အကျိုးကျေးဇူးလည်းပဲပြည့်စရာအကြောင်းတွေတော်တော်ရှိပါတယ်မမြင်ဘူးတဲ့အရာတွေသအခြေအနေတွေကိုမြင်ရတာဒီပင်လဲကိုယ်အကျိုးရှိနေတာပဲအဲဒီတော့ညာစွာဘုရားတကိုးနဲ့ပြုတ်ကနေကြွလိုက်မယ်ဆိုလို့ရှိရင်ရောက်သွားတာပဲဒါပဲမဲ့လို့လမ်းခီးမှာဘုရားကိုကုမျောပြီးတော့ကုသိုလ်ဖြစ်ရမယ်ပုဂ္ဂိုလ်တွေအတွက်အကျိုးမရှိဘူး ။ဒါကြောင့်မြတ်စွာဘုရားကြည်ချင်းပဲကြွတော်မူပါတဲ့။အဲဒီလိုကြသွားတော့လမ်းမှာဗာရာဝိကိညီနောင်၃ကြိတ်ဆိုတာတော့မှသူတို့ထွက်ပြီးတော့ရောဝဲစားရောဝဲချင်းပါကြတဲ့ပုဂ္ဂိုလ်တွေပါပဲ။အဲဒါတွေနဲ့တွေ့လို့မြတ်စွာဘုရားအချင်းညွတ်ပြောရမယ်သူတို့အကျေပြောလို့မပြောဘူး။အဲဒီမာရဝိကိညီနောင်၃ကြိတ်

အဲဒီကနေမြတ်စွာဘုရားအစဉ်တိုင်းကြွားပြီးတော့သွားတာဥရဝေလာတော်အရင်ကတရားဖြစ်ဖို့ရာဒုက္ခရသရိယာကျင့်တဲ့တော့တရားဖြစ်တော်မူတဲ့အရာတွေသာပါပဲအဲဒီရပြန်ရောက်တော့အဲဒီရမှာအဲဒီခါကာလတုန်းကဥရဝေလာကသဗ္ဗနဒီကသဗ္ဗဂရာကသဗ္ဗရဲ့တော့ညီတော်သုံးခုညီတော်သုံးခုရသိသုံးခုရှိတယ် ကုရုဝေလာကသဘာမှာတတိယသေးပေါင်း900ကျင်းနရိကသဘာမှာ300ကျင်းဂရာကသဘာမှာ200ကျင်းအလုံးပေါင်းလိုက်လို့ရှိရင်ရသေးတစ်ထောင်ကျင်းရသေးအကွက်ကြီးမနေဘူးဟိုကေဝေရှင်တုန်းကတော့ရသေးတွေကလည်းအမှန်တကိုးရှိပါတယ်အဲဒီရသေးဆရာကြီးဥရဝေလာကသဘာဆိုရင် အဲဘုရားတူလောက်ပဲသူတို့အလေးအမြပြုနေတာပါပဲအမနာအလေးအမြပြုပြီးတော့ကိုယ်ဝယ်စိတ်ကနေကြတာအဒီရသေးတွေအဆုံးမဩဝါဒပေးပြီးတော့နေအဒီရသေးတွေတရားတို့တရားများကိုရမယ်ပါရမီရှိနေတာမြတ်စွာဘုရားမြင်တော်မူလို့ဒီရသေးဒီရသေးတွေဆံမြတ်စွာဘုရားကြွတာဥရဝေလကသဘာဝ နေတဲ့နေရာကိုရောက်တယ်ရောက်တဲ့အခါမြတ်စွာဘုရားကသာသဗာသင်ဝင်မေးလို့ရှိရင်သင်ရဲ့မိတဲ့ငုတ်မိထားတဲ့အဆောင်မှာနေခြင်းနဲ့ဒီလိုမြတ်စွာဘုရားကခွင့်တောင်းပါတယ်မိတဲ့ငုတ်ဆိုတာ အခုဗမာပြည်မှာသုံးတဲ့မိရင်ငုတ်ကတော့သမင်းချက်တဲ့မိရင်ငုတ်ဖြစ်ပါတယ်။ဟိုမိရင်ငုတ်ကလည်းသမင်းချက်တာမဟုတ်ဘူး။သူတို့မိပူဇော်တဲ့ရသေးတွေအယိုသေးလေးမြတ်ပြည့်တဲ့မိဖျားမိပေါ့ဒါသူတို့ဖျားပဲ။အဲ့ဒီမိသားတဲ့နေရာတဲ့ကအလေးမြတ်ပြည့်တဲ့နေရာပါပဲ။အဲ့ဒီမိကလည်းပဲမွေးတော့ကလေးက မိနေတုန်းကမိဆိုတာကိုအဲ့ဒီမိမွေးထားအဲ့ဒီမိမွေးထားပြီးတော့ကလေးကြီးလာတဲ့ခါကျတော့အရွယ်ရောက်တဲ့ခါမှာမိဘများကငါသားငါသားမင်းမိပူဇော်ပြီးတော့ပြမပြေသွားမလားကာမဘုံရင်လည်းလူပေါင်းလောကမှာပဲကာမဂုဏ်အာယုန်နေနဲ့ပဲသူများလိုလည်းနေမလားမေးအဲလူပေါင်းလောကမှာပဲနေမယ်ဆိုလို့ရှိရင်တော့မိတခါတည်း ငင်းလိုက်တော့တာပဲပြီးရောအဲမိပူဇော်ပြီးတော့ဗြဟ္မပြည်သွားမယ်ဆိုလို့ရှိရင်ဒါအိမ်တော်မပြုရဘူးသူကမိပူဇော်ပြီးတော့ရသေးချင်းနဲ့နေရအဲဒီအဲဒီလိုဆိုလို့ရှိရင်မိပေးလိုက်မိပါများအဲဒီမိဟာမပြအောင်တခါတဲ့ပူဇော်နေရတာချင်းချင်းနေမပြတ်တဲ့နေရတာမိမသေးအောင်လို့အဲဒီအမော်မြတ်တွေလည်းထည့်ရတယ်ထောပတ်တွေပါလေပူဇော်ရရသေးတယ်စားဝယ်တော့ဝယ်အကောင်းနေဒီမှာကျွေးရရသေးတယ်အဲဒါ ကိုယ်ယူဝါဒနဲ့ကိုယ်ဆိုတော့ဟုတ်တာပေါ့လေသူကယုံကြည်မှုကယုံကြည်မှုရှိနေမှတော့အဲဒီယုံကြည်တဲ့အတိုင်းဟာလူတွေဆိုလောက်ကြတော့တာပဲဒီလိုပါပဲသူကအဲဒီမှာအဲဒီအမြတ်တနိုးပူဇော်တဲ့မိထားရဌာနအကြဇာရအဂိအာဇာရကိုမိထားတဲ့အိမ်ပူဇော်တဲ့မိထားတဲ့အိမ်မိရင်ကိုဆိုပြီးပြန်ထားတယ် ဗမာတွေနေတဲ့မီးငုတ်ဆိုတော့သမင်းချက်တဲ့မီးပူတွေတွေအောင်းမယ်ဒီလိုမဟုတ်ဘူးသူစားအဲ့ဒါမြတ်တနိုးထားတဲ့မြတ်တနိုးမီးထားရဖြစ်တဲ့ပူဇော်တယ်မီးထားရဖြစ်တဲ့မီးတင်းငုတ်ဒီမီးတင်းငုတ်ပဲအဲ့ဒီလိုမြတ်စွာဘုရားကခွင့်တောင်းတော့ကုရုဝေလဘာပြောတယ်လဲဆိုတော့ဥရိယကသဘာမဟာသမဏ ယဟန်ကြီးတို့ရှိကပြန်ကြပါတယ်ဘုန်းကြီးကတော့အဲ့ဒီလိုမပြန်ခြင်းမူမဟာသမဏဘုရားဘာဖြစ်လို့တော့ဆိုဥရဝိလာကာသဘာကအသက်ပုံကြီးနေပုံရတယ်ကြီးလည်းကြီးပါတယ်သူကအသက်ဒီခါကာလမှာ60ကျော်90 70လောက်ဖြစ်ခြင်းလည်းဖြစ်နေမှာပါသူကြီးကြီးပါငငယ်မဟုတ်ပါဘူးမြတ်စွာဘုရားအခုမှ36နှစ်ကြီးသေးတာပဲအငယ်ကလေးယဟန်ကလေးပဲဒါတော့ယဟန်ကြီးတို့မခေါ်ဘူးနဲ့တူ ဗမာပြည်မှာရဟန်းကြီးတို့ဦးစင်းကြီးတို့ကိုရောကြီးတို့ဆိုတာတွေဟာတော်တော်ကိုရောကြီးတွေဒီလိုအားတွေခေါ်တာပဲပြီးတော့မြတ်စွာဘုရားကိုမဟာသမဏလို့ခေါ်တာအမြတ်တနုပြုပြီးတော့ခေါ်တဲ့စကားပဲယဟမြာလို့ပြန်ရင်ကောင်းပါတယ်ဘုရားကယဟမြာလို့ပြန်ရင်လည်းအဲမြတ်တော်ယဟမြာဟမြတ်ယဟမြာကျွန်ုပ်ကတော့ဝန်မလေးပါဘူးဒါပေမဲ့လို့ဒီမိရင်းကောင်မှာ တကိုးကြီးတဲ့ငကားကြီးရှိနေတဲ့မွေကြီးပေါ်တယ်သိပြင်းတဲ့ငကားကြီးရှိနေတဲ့အဲဒီငကားကြီးကသင်္ဟန်းမြတ်ကိုနှိမ့်ဆက်လိုက်မယ်ပြောတော့မြတ်စွာဘုရားသုံးညိနေနဲ့ဆက်ပြီးတော့ပြောတယ်အဲသုံးညိသင်ဆက်ပြီးတော့ဖွင့်တောင်းတယ်ရေသေးကြီးကလည်းပဲမနေကျင်တော့မဟုတ်ပါဘူးသူကတော့ဝသိင်းပြုလို့ပါစိုးရင်လို့ပါပဲဒီငကားကြီးရှိနေတာနဲ့သူတို့မသွားအောင်မူအဲ့ဒီမှာသူတို့မသွားအောင်မူဒီမူကြောက်နေတာ

ငကားတို့တကိုးနဲ့အခိုးလျာနေသွတ်အခိုးတွေသွတ်ပါတယ်တဲ့စိတ်ခိုးတွေမြတ်စွာဘုရားကလည်းဘိညာဉ်တကိုးနဲ့သူ့အစိတ်တကိုးတွေမလာနိုင်အောင်လို့ဒီကတွန်းလှန်ပြီးတော့သူ့တဲ့သားတဲ့အခိုးတွေသွတ်ငကားကြီးအစိတ်သွတ်ပြီးတော့ငကားတကိုးနဲ့မိတော့မိလျာနေသွတ်မြတ်စွာဘုရားလည်းဘိညာဉ်တကိုးနဲ့တခါလဲမိတော့မိလျာနေသူ့တဲ့သားပြီးလွတ်လိုက်တော့ မိတဲ့ငုံကြီးတစ်ခုလုံးကမိလောင်နေသလိုပဲတဲ့တဟုံးဟုံးဖြစ်နေတာတခါတည်းတကယ်လောင်သားတော့မဟုတ်ပါဘူး။ဒါနဲ့ရသေးတွေကဝိုင်းပြီးတော့ကြည့်ကြအောင်။အာကျင်းတို့ညာမြတ်ကနမတာတင်းနေပါပြီနဲ့ငကားနှိမ့်ဆက်ခါရှာလေပြီဆိုပြီးတော့သူတို့ဒီမချမ်းမသာဖြစ်ပြီးတော့အချင်းချင်းပြောကြ။ဒါနဲ့မြတ်စွာဘုရားတကောတော်ကိုငကားမခံနောက်ဆုံးကြငကားကျုံတော့သိ တကိုးတွေကုန်းသွားမတတ်နိုင်မတတ်နိုင်တော့မြတ်စွာဘုရားဒီငကသပိတ်တဲ့မနဲ့ကြတော့အဲဒီငကားကိုသပိတ်တဲ့ထည့်ပြီးတော့ဘုရဝေလာကသဘာပြီးတော့သွားလာတယ်သွားတဲ့အခါအဲဘယ်နဲ့နေတော့ဟောကမေးတော့ဒီမှာသင်တို့ပြောတဲ့ငကားကြီးတဲ့ဒီကိုကြီးတဲ့ငကားကြီးဟောတယ်အသိမရှိဘူးငါဆုံးမလိုက်ပြီဆို ဓာကြီးပုတ်ပြသပိတ်ထဲထဲလာဒါတချို့ဟိုသင်းသူတော်ရုပ်ပုံတွေမှာသပိတ်နဲ့ငကားနဲ့လှုပ်ထားတတ်ပါတယ်သူကအဲ့ဒီအဲဒီတော့မှပူရွေလာကသဘာအံ့ဩတာဟောရဟန်းမြတ်တဲတကိုးကြီးတာပဲငကားတောင်မှသူ့မနှိမ့်သက်နိုင်ဘူးအမှန်တရားစိတ်ကျဉ်းတာနဲ့ငကားကြီးတောင်မှစိတ်စိတ်တောင်မကြည့်အောင်သူသုံးမနိုင်တယ်စိတ်တကိုးကြီးတာပဲ ဒါပေမဲ့လို့ငါလိုတော့ယဟန္တာတော့မဖြစ်သေးဘူးသူကဒီလိုနှလုံးသွင်းတယ်လေနတ်တူဝါစာခေါ်ယထာအာနတ်တူဝါနတ်တူဝါစာခေါ်အရဟယထာအဟံအဟံငါသည်အရဟယထာယဟနာဖြစ်တယ်လို့နတ်တူဝါစာခေါ်အရဟယဟနာတော့မဖြစ်မဖြစ်သေးဘူးသူကဒီလိုယူဆတာကိုကိုယူဆတဲ့ကိုစားဒီလိုပဲ ကိုယ်ယူဆနဲ့ကိုယ်တရားနဲ့ဟာအဆုံးပြလောက်သားလို့ရှိရင်သူများတဲပြီးတော့ဟုတ်တယ်တဲတင်တာမဟုတ်ဘူးသူများအထင်သေးတာတဲအထင်သေးတာသိနေရမကြဘူးသူများအထင်သေးတာကိုယ့်ကိုထင်ကြည့်တာတော့တရားမကြတဲ့ဥစ္စာတွေဥစ္စာတွေอืมဒါကမြတ်စွာဘုရားကသိပါတယ်ဒါပေမဲ့လို့ဘုရဝေလာကသဘာကြီးကဒီငကားဆုံးမတာနဲ့သူကကြီးတော့ကြီးညိုတယ်သူကငါကြီးညိုတာနဲ့အရှင်ရဟန်းများဒီတွေမဲ့တဲ့တုံးမှာ သူကဆွံ့ကြွေးပါမယ်သုံးတကာတော့ဖိတ်မြတ်စွာဘုရားကလည်းအဲ့ဒီအတွက်ပဲဒီငကားကြီးရသွားနေရတာဒီတိုင်းဆိုလို့ရှိရင်သူတို့ကြီးညိုမှမဟုတ်ဘူးတကောပြလို့တကောမပြလို့ရှိရင်ကြီးညိုမှမဟုတ်အဲ့ဒါနဲ့ရသော်ပြလည်းသင့်တော်တဲ့အရာမှနေနောက်တော့ဒီမိရငုံမှာမနေပါဘူးသင့်တော်တဲ့တော်ရသင့်မရောက်မှာဒါလိုသတင်းသုံးပြီးရတယ်ညခါကာလ ဇတုမာယေနာမင်းကြီးတွေလာတယ်နောက်တညတော့ကြာမင်းလာတယ်နောက်တညတော့ဇမမင်းလာတယ်တညတဲ့တညတဲ့ပို့ပြီးတော့အယောင်ဝါတောက်ပစွာနဲ့မြတ်စွာဘုရားကြီးညကြီးအချိန်မတော်လာတော့သူကမြင်တာကိုခဏီးနီးဆိုတော့အောင်းကမိဘုံကြီးတွေကြကြလာတယ်လို့မြင်တော့မင်းနဲ့ကြတော့မေးသင်္ဟာမြညာကမိဘုံကြီးလေးဘုံ တွေ့ရတယ်နောက်တညတော့အဲသူ့တဲ့သားတဲ့မိဘုံကြီးတို့ပဲတွေ့ရတယ်နောက်တညတော့ပိုးပြီးတော့အယောင်လဲရှိတဲ့မိဘုံကြီးတို့တွေ့ရတယ်အဲ့ဒါတွေကဘာတွေတော့အဲညတွေအစဉ်တိုင်းပါပဲညတွေညတွေမေးပါတယ်ပေါင်းပြီးတော့ပြောတယ်ပထမညကသတုမာယနာမင်းကြီးတွေလာပြီးတော့ခါစားကြတာဒုတိယညကကြာမင်းလာတယ် နောက်တညကတော့တတိယညကတော့ဇမာကြီးလာပဲကုလိုဝေလာကသာစဉ်းစားတယ်ဩညာညာသိတကူကြီးတာပဲသတုမာယေနာမင်းကြီးတွေတော့သူ့စီလာတယ်တရားမင်းနဲ့လာတယ်ဇမာလည်းလာတယ်သို့တော်လည်းငါလိုယဟနာတော့ဖြစ်သေးဘူးဒီလိုအောင်းမိတာလေဆိုတာနောက်တနေ့တော့ အဲဒီမှာသင်္ဃာတိုင်းမင်္ဂလာတိုင်းကပူဇော်တဲ့နေ့ဖြစ်တယ်ဆိုတာကိုလူတွေအများကြီးဒီဝလကပ္ပအဲဒီဝလကပ္ပအလုံးစုံလောက်နီးနီးဒီဝလသင်္ဃာတိုင်းမင်္ဂလာတိုင်းကလူရှိလူငုံလောက်နီးနီးပေါ်တယ်လာရောက်ပြီးတော့ပူဇော်ကြဆိုအကုန်လုံးတော့ပဲလာနိုင်မလဲညားတာနေမှာပါပဲဒီဆောင်တော့ကြာအောင်မှာလို့သာအဲဒီလိုလာမယ်လာပြီးတော့ပူဇော်မယ်နေ့ဖြစ်တော့ ကုရဝေလာကသဘာစဉ်းစားနော်နေ့ပြင်ငါကြလို့ရှိရင်ကဆရာတရားဓမ္မတွေကလာပြီးကြီးကျယ်ပူဇော်ကြမယ်ပူဇော်ပွဲကြီးဖြစ်မယ်ဒီနေ့ဒီရက်မှာယဟန်မြတ်ကသွန်သားလာရင်းနဲ့တကိုးတစ်ခုခုများပြလိုက်လို့ရှိရင်ဒီတရားဓမ္မတွေဟာဒီယဟန်မြတ်ကြီးညို့ကုန်တော့မှာပဲငါကြီးညိုမှာမဟုတ်တော့ဘူး သူ့စိတ်ထဲမှာဒီလိုအောင်းမိအဲ့ဒီငါတနေ့တော့မလာရင်ကောင်းမှာပါပဲသူကစိတ်ကူးတယ်မြတ်စွာဘုရားသူ့စိတ်ကူးပြီးတာကိုဒီတော့မြတ်စွာဘုရားအဲ့ဒီနေ့မှာဥဒ္ဒကူကျောင်းသာရပါတယ်တဲ့အဲ့ဒီမှာသုံးခံပြီးတော့သင်တော်မှာသတင်းသုံးပြီးတော့နောက်ပြည့်ကြမှာသွားတော့ကုလူဝေလာကဘာပါပါပြောပညာမြတ် မနေ့တုန်းကလေဒီမှာပူဇော်ပွဲကြီးစားကြတော့ဆရာတွေကပေါ်ဝပေါ်ဝပြီးနဲ့ညာမြအတွက်လည်းပဲခြံတာခြံတာတော့ဟုတ်တော့ဟုတ်တယ်ကွာအဲကောင်းမြတ်တွေခြံထားတယ်အဲ့ဒီဘယ်ကြွတော့မနေ့ကဒီမလားပါပဲလားဆိုတော့သာသဘာသင်ကဒီပူဇော်ပွဲကြီးအတွင်းဒီနေ့တော့ဖြင့်ညာမြမလာရင်ကောင်းမှာပဲအဲလာလို့တကိုးပြလိုက်လို့ရှင်ဖြင့်ဓမ္မတွေကညာမြကြီးညိုကုန်တာငါကြီးညိုမှာမဟုတ်တော့ဘူးလို့ သင်ဒီလိုစဉ်းစားတယ်မဟုတ်လားဒါကြောင့်မို့ငါမလာတာလို့ပြောတော့ဟုတ်မယ်ညာညာစိတ်တကူကြီးတာပဲသူများစိတ်တွေတော့သူသိနေတာပဲစိတ်ကြစီတောင်သိနေဒါပေမဲ့လို့ငါလိုယဟနာတော့မဖြစ်သေးဘူးဒါဒီလိုအောင်းနေတာနောက်တော့မြတ်စွာဘုရားဒေနာနီကောင်ကပုံနာဆိုတဲ့ကျွမ်းမတယောက် သုံးတော့ကိုအဲဒီပုံနာဆက်ညမကိုရစ်ပတ်ထုတ်ပြီးတော့အဝတ်နဲ့ရစ်ပတ်ပြီးထုတ်ပြီးတော့သွန်ပြထားတာပါလေဘုရားမြည်ကြီးတဲ့မမြုပ်ကြပဲဟာပေါ့မြည်ကြီးတဲ့မမြုပ်ပဲနဲ့လည်းပြည့်အဲတော့အိန္ဒိယမှာဆိုတော့မျိုးသမီးတွေဝတ်တဲ့ခါရီဆိုတာကလည်းအကြီးကြီးနေတာမဟုတ်ဘူးလို့ဆိုတာငင်္ဂလုံးလုံးလောက်တယ်ဆိုအကြီးကြီးပဲအဲဒီလိုသွန်ပြထားတာကြီးတော့ မြတ်စွာဘုရားအဲ့ဒီပန်းသူကသင်္ကန်းကောက်တယ်ပုံနာဆိုတဲ့ကျွမ်းမဟုတ်လားတတိသမီးမဟုတ်ဘူးအရသူရတာတာမပုဂ္ဂိုလ်မဟုတ်ဘူးကျွမ်းမကျွမ်းမဆိုတော့အဲ့ဒီခေတ္တမှာအမနာအောက်တန်းကြတာပါဒီတော့မျိုးသမီးမိန်းမလည်းဖြစ်စေကျွမ်းမလည်းဖြစ်စေမနာအောက်တန်းကြတာပါပြီးတော့အသေးကောင်းနေမှာလည်းပုတ်ပွားနေပြီးဘိုးလောက်တွေဟာ အကြီးသားတော့ရှိတယ်လေကိုလောက်တွေအကြီးထဲမှာပြင်းတယ်အဲ့ဒါတွေမြတ်စွာဘုရားကဒါလေးကိုလောက်တွေလည်းပဲမနာမြင်အောင်လို့ဒါလေးခါပြီးတော့မြတ်စွာဘုရားပန်းတကူပေါက်တာပန်းတကူသင်္ကန်းအင်းသိကြည့်ယူတယ်ကောင်းတယ်အဲ့အဲ့ဒီသင်္ကန်းကိုမြတ်စွာအဲ့အဲ့ဒီဝတ်ကိုကျော်ဖို့ပြီးတော့သင်္ကန်းပြင်းတယ်သုံးဆောင်တာပဲအဲ့ဒီသင်္ကန်းကျော်ဖို့ရာအတွက်ရေကန်တို့ကြောက်ဖြားတို့စသည်ဖြင့်ပေါ်နေတရားနဲ့အဓိကယူဇိုးနာနဲ့ ပြုပြင်ပေးတာတွေရှိပါတယ်အဲ့ဒီအထူးတွေတွေ့ရတော့လဲကာဥရုလကသဘာကမေးတယ်ဒါတွေအရင်ချင်းကမရှိဘူးဒါတွေဘယ်ကရောက်လာတယ်ဆိုတော့အာသာဒီလိုပဲတရားမင်းကနေပြီးတော့ဒီမှာဖန်သူသင်္ကလျှော်ဖို့ဖို့ဖို့လှမှုချမ်းဖို့။အာင်းပြီးတော့ပေးတယ်။လူဇောနာကလည်းပဲသူ့ဂိုင်းမှာအဝတ်ချိတ်ပြီးတကလားပြည့်မြင်မှုရသူပေးတယ်။ ပြုပြင်ပြီးတော့ပေးတယ်ဆိုတော့ဩရှင်ဟရှင်ဟမြသိတကူကြီးတာပဲတရားမင်းကတောင်မှဒီလိုရေကနေကြောက်ဖြာတွေဖန်ဆင်းပြီးတော့ပေးရဒါပဲလေလို့ငါလိုတော့ယဟနာမဟုတ်သေးဘူးဒီလိုအောင်းမိတာလည်းပဲမကြောက်ဘူးသူသိတာလည်းနောက်တနေ့တော့ဆွမ်းသာလာပြီးတော့ပြင်တဲ့အခါမြတ်စွာဘုရား သာသဘာသွားနှင့်ငါလိုက်ခဲ့မယ်ဆိုပြီးတော့သူကချီချင်းသွားမြတ်စွာဘုရားကတကူနဲ့အဲသဘူရိပါကျွန်းရဲ့ကျွန်းဥဒပြေပင်ဆိုတာကိုယူဥဒပြေဆိုတာဘယ်နှရှိသလဲဆိုတာအတိအကျပြောဖို့ခက်ပါတယ်ဆိုတာဒီကရာဇဝင်ထဲမှာမနိတိသူမင်းနေပါလေကျွန်းဥဒပြေပင်ရောက်သွားတယ်လို့ရာဇဝင်တွေကတော့သူရေးထားတာရာဇဝင်တွေလည်းသိသိကြတာမဟုတ်ဘူးကျွန်းဥဒပြေပင်ဆိုတာဘယ်နှကတော့အိန္ဒိယ ဇဂူရေကျောစာအိန္ဒိယပတ်ဝန်းကျင်မြေပြင်ကိုဆိုတာပဲအဲ့ဒီမှာကျုံမှုဆိုရင်ဘင်္ဂလားတဲ့ဘင်္ဂလားဝရကဖြစ်မလားဘယ်နာကဖြစ်မလို့ပြည်ကြဟိမွန်တာတောင်ကနေတော့တူတယ်ဟိမွန်တာတောင်ဆိုတဲ့တောင်ကြီးပေါ်အမြင့်မှာလည်းဒီပင်ကပေါက်တာမဟုတ်ဘူးအဲပေရီပေလေးတော့ငါတော့အမြင့်မှာသစ်ပင်တွေဒီဒီပင်ကသစ်ပင်မျိုးတွေရှိတာမဟုတ်ဘူးပြီးတော့အဲဒီပေါ်လည်းဟိုမှာမဟုတ်ဘူးအဲဒီတောင်တောင်မှာ အောင်နာပိုင်းစီကဖြစ်ရမှာပါပဲသာတဲ့ပေထဲမှာရည်ထားတာကတော့အမှန်တရားကြီးကျယ်တဲ့ပင်ကြီးပါအဲ့ဒီဂိုင်းတွေပေါ်မှာကိုညစ်ကြီးတွေဖြစ်ပြီးရည်တွေစီးနေတယ်လို့သူတော်ရည်ထားတာပဲအဲ့ဒါတွေကလည်းပဲမတန်ကားပြီးတော့ရည်ထားတာတွေနဲ့တူပါတယ်သူကယုံကြည်သိယူကြည့်ပါဦးဒါပေမဲ့တော့အခုဒီမှာတော့တပြေပင်ကတော့ဟုတ်တော့ဟုတ်အောင်မှာပေါ်တယ်တပြေပင်ကတော့တပြေပင်ကတော့စီကားပဲအဲထူးခြားတယ်တပြေပင်တော့ကြည့်ရမှာပါ အဲဒီကျုံးဥသေပြည်ပင်ကိုမြတ်စွာဘုရားကြွကြွပြီးအဲဒီကသေပြည်ပြီးယူလာအင်းဥရဝိလာကသာမရောက်ခင်မဲ့မိရင်းငုတ်ကိုခုနပြောတဲ့မိပူဆိုတဲ့မိရင်းငုတ်ရေရောက်ရင်ရောက်တော့ဥရဝိလာကသာကအဟောอืมပညာမြတ်နောက်မှလည်းလိုက်လာပြီနော်အခုရှိရတဲ့အရင်နဲ့ရောက်နေဘယ်လမ်းမှများလာတော့တာလမ်းများရှိသလားလို့မေးတာငါလေသင်သွားတဲ့နောက်မှာဟောဒူရီပါကျွန်းရဲ့ အထို့အမြအထိမ့်မှဖြစ်တဲ့သတိပင်ကြီးငါသွားခဲ့တယ်အဲဒီသတိပင်ကသတိပြီးတဲ့ငါယူလာတယ်ဟောဒီသတိပြီးကောင်းတယ်စမှာကြည့်ရဒီအဲဒီလိုခါကြတော့လေဝုရုလာကသဘာကသိကူးတယ်ဒီဟာများအသိတကူကြီးတာပဲနောက်မှလည်းလာသေးငင်းလည်းရောက်သေးဒီထဲကနေပြီးကျိုးသတိပင်နဲ့သွားလိုက်သေးသိတကူကြီးတာပဲဒါပေမဲ့လို့ငါလိုရဟနာတော့မဟုတ်သေးဘူး အောင်းမိတာတဲ့အဲနောက်နေ့တွေမှာလည်းပဲအဲဒီတပြေပြေနီးကရှိတဲ့သရက်ပင်တို့ဇီးယူပင်ခန်းကားပင်အဲဒီပင်တွေသွားပြီးတော့အသီးတွေယူလာတယ်နောက်တဲ့နေ့တော့တာလင်သာကပင်လယ်ကတိပန်းကိုယူပြီးတော့လာတယ်ပြတယ်အဲဒီမှာလည်းသူမနာဩပါတယ်ကြီးညိုတော့မနာကြီးညိုတာပါပဲ။ ဒါမဲ့သူလိုရဟနာပဲဖြစ်သေးဘူးကြီးတယ်အောင်းမယ်ယူဝါဒဆိုတာသွဲမိခက်တယ်ကြီးကတာမဟုတ်ဘူးခုလည်းဒီလိုပဲကိုယ့်ဟာနဲ့ကိုယ်ကိုယ်ဝါဒနဲ့ကိုယ်အဲကိုယ်တရားနဲ့ကိုယ်ကိုယ်ဝါဒနဲ့ကိုယ်ကအစွဲလမ်းလေးတွေရှိနေမှမြန်မြန်ခက်တယ်သူကအဲ့ဒါနောက်တစ်ချိန်ညတော့ယသိတွေမိပူဇော်ဖို့ရခင်းခွဲကြတယ် မြတ်စွာဘုရားကသင်မကွဲအောင်လို့ဒိဋ္ဌာပြုတာအစီ900သင်ကွဲမကွဲဘူးကွဲလို့မရတော့ဟာတခြားကြောင့်တော့ဟောမှာမဟုတ်ဘူးဉာဏ်ဟာမြတ်သွားတတ်ဒီနေမှာပဲလူတို့ကိုယ်နဲ့လှုပ်ထားတာတို့ဘယ်လိုမှခွဲလို့မရဘူးသွားသွားပြီးတော့ပြောအောင်မှာပဲဆိုတော့သွားပြောကြကွဲစီခြင်းသလားကွဲစီခြင်းပါတဲ့ကွဲစီဆိုပြီးတော့အပိန်ပေးတယ်ခင်းနေတာသူ့လိုကွဲကုန်တာဗျာဗျာဗျာနဲ့ကွဲကုန်တာမကွဲရဘူးဒါရင်မြင်ရတော့ ကုရုရတသဘာဩအသက်ဝိညာဉ်မရှိတဲ့ခင်းတောင်မှာတဲ့ကွဲစီဆိုကွဲရတယ်သိတကူကြည့်တာပဲဒါပေမဲ့ငါလိုရဟနာတော့မဟုတ်သေးဘူးဒါတော့အောင်းနောက်အဲ့ဒီထင်းတွေကိုမင်းကြီးတဲ့ခါကျမင်းမကြီးပြန်ဘူးအဲမြတ်စွာဘုရားဒီလာပြီးတော့ကြောက်ထားကြမိရမကြီးဘူးမိကြီးအောင်လုပ်ပေးပါအောင်လို့မှာတယ်မြတ်စွာဘုရား မိကြီးသေးလို့အမိန်ပေးလိုက်တော့မိတွေဒီခါလဲသူ့အတူကြီးတာဘာမှမလုပ်အောင်အဲဒီမှာလည်းမနာအောင်ပါပဲနောက်ပြီးတော့ဒီမိတွေမငိမ့်ညာဘူးငိမ့်လို့ကုန်မြရေတောင်းလို့လည်းမရမိတွေကမငိမ့်မဲ့ဖြစ်နေညဇာပြားပြီးသွားပြီးတော့ကြောက်ငိမ့်သေးဆိုတော့သူ့လိုလိုငိမ့်အဲ့ဒါတွေများတော့ရှင်များများတကိုးသိကြီးတာပဲရှင်ဘောရမတကိုးသိကြီးတာပဲ ဒါပေမဲ့ငါလည်းရဟနာတော်ဖြစ်သေးဘူးလို့အောင်းနေတယ်ဒီအန္တရထကလို့ခေါ်တယ်အမတန်အေးတဲ့ဒီနေ့နေကြပြီအမနာအေးတဲ့ရပိုင်းရပိုင်းနေမှာရသေးတွေကသူရေစိမ်ကြတာကိုရေငုတ်ကြအာပေါ်ကြငုတ်ကြရေစိမ်ကြအမနာအေးတဲ့ခါကလာမှာရေစိမ်ကြည့်နေတယ် အဲဒီအန္တရာတကအကြောင်းကတော့ပြောလို့မပြပါဘူးအန္တရာတကအကြောင်းသိကြသိရင်လို့ရှိရင်ကဘာအေးကဒီပြကပါဠိဗိဓာကြီးမှာကြာကြာနာပြည့်ပြည့်စုံစုံရေးထားပါတယ်ရှင်ဝိသိဒာသာရဇီဝန္တရေးတဲ့မဟာဗုဒ္ဓဝင်ကြီးမှာလည်းပါပါတယ်အဲဒီအန္တရာတကအကြောင်းပါ သေချာသိသိရင်ခက်တယ်အမှန်ခက်တဲ့ဥစ္စာဆိုတာသေချာသိသိထားပါတယ်ကြာကြာတော့နာသူကဘုန်းကြီးကပြောနေလို့ဒီအချိန်နဲ့ကုန်လူတွေတက်တည်းကသိနားလဲမှာမဟုတ်အဲဒီအန္တရာတက်ကသဇောင်းမုံလာပြည့်ရှင်းလေးရဲ့နောက်လေးရဲ့ဒီလိုလည်းတစ်မျိုးရှိပါတယ်နတော်လာပြည့်ရှင်းလေးရဲ့နောက်လေးရဲ့ဒီလိုလည်းရှိပါတယ်ရာတော်လာပြည့်ရှင်းလေးရဲ့နောက်လေးရဲ့ရှိပါတယ် ဘူရဲလာပြီစီလေးရဲ့နောက်လေးရှိပါတက္ကရာမှာတော့တဘူရဲလာပြီကိုဖွင့်ထားတယ်ဝင်ဝင်မဲ့လို့အခုအထုပ်ပါတိနဲ့လိုက်လေလို့ရှိရင်အဲ့ဒီတဘူရဲလာပြီကမပြင်းနိုင်ဘူးတဘူရဲလာပြီကြတော့ရာဇီကိုရောက်လို့သံဃာအစည်းအဝေးတွေတောင်လုပ်နေပြီဒီမှာဥရုဝလာတော့မှမရှိဘုရားမရှိတော့ဘူးအဲ့ဒါအဲ့ဒီတိုင်းယူလို့ မရှိဘူးယူလို့မဖြစ်လို့ဟိုမှာတရားကြားရမှာတီးတော့တာဒါကရာဇိုလာလည်းပဲ ရာဇဝလာကြီးလည်းရာဇဝရောက်တယ်လို့လည်းရေးထားကြတယ်ဟိုမှာဇာထကရာတွေကရေးထားကြတယ်ဒါတော့ရာဇဝလာကြီးလည်းယူလို့မဖြစ်ဘူးနရောလာကြီးတော့ဖြစ်ပါလိမ့်မယ်နရောလာကြီးအဲဒီခါမှာရေငုတ်ကြတယ်အဲဒီရေငုတ်နေတော့မြတ်စွာဘုရားကကုန်းမော်တက်လာတဲ့ခါအမှန်ချမ်းအင်းတော့သူတို့မိတုံမှုရမိဘပေါင်း900ဖန်သိမ်းပြီးတော့ပေးတယ်ကုန်းမော်တက်လာတဲ့ခါကျတော့သူတို့ခိုက်ခိုက်တုံလို့အေးလို့ ဘုံဘွားရောက်တာမိဖို့တွေနဲ့တွေ့တော့အမှန်အားရဝန်းတာဖြစ်ကြတယ်ဟာဒီမိဖို့တွေတခြားကတော့ဘယ်တော့မှရမှာမဟုတ်ဘူးအဲရဟန်းဂေါရမသံသင်းနာတာနေမှာပဲဓမ္မနာတကိုးကြည့်တာပဲမိဖို့တွေ900တော့သံသင်းနိုင်တယ်ဒါပေမဲ့တော့ငါလိုယဟနာတော့မဟုတ်သေးဘူးဥရုဝေလကသဘာကဒီလိုစဉ်းစားတာပဲသူကဒါပေမဲ့လည်းမြတ်စွာဘုရားသိလည်းသိပါတယ်သိခံနေရတယ် သာမန်ပုဂ္ဂိုလ်တွေလို့ဆိုလို့ရှိရင်တော့ယုံနဲ့ပြောမိမှာอืมအချိန်မကြခင်မမယ်ပြောမိမှာမြတ်စွာဘုရားကအချိန်မကြဘဲနဲ့မပြောဘူးပြောတဲ့အချိန်မှပြောတာသူပဲတော့ကောင်းသောစကားကိုဆိုတော်မူရပေတော်မြတ်စွာဘုရားကောင်းသောစကားဆိုရဆိုတာစကား၆မျိုးရှိပါတယ်မဟုတ်မမှန်ဘူးလို့ ကျိုးမရှိဘူးသူများလည်းမကြိုက်ဘူးလေဒီလိုစကားကတမျိုးအဲ့ဒါမျိုးနဲ့ဆက်ပြားပြောဟုတ်မှန်ဟုတ်မှန်နဲ့အကျိုးမရှိဘူးသူများကမကြိုက်ဘူးအဲဒီစကားမျိုးလည်းပြောပါလို့တော့ဆိုဟုတ်ပေမဲ့လို့အကျိုးမရှိမပြောရဘူးကမ်းတယ်လူအကန့်ပြောဟုတ်တော့ဟုတ်သားပေါ့ပဲသူကပြောများမကြိုက်ဘူးအကျိုးလည်းမရှိဘူးမပြောရဘူးဒီဥစ္စာမျိုး ဟုတ်မှန်းတယ်အကျိုးလည်းရှိတယ်သူများကတော့မကြိုက်ဘူးဒါကတော့မြတ်စွာဘုရားပြောတဲ့အခါပြောတယ်ဟုတ်လဲဟုတ်တယ်အကျိုးလည်းရှိတယ်ဒီစကားပြောလို့ရှိတယ်သူများမကြိုက်ပြင်မယ်လို့လည်းပြောတဲ့အခါပြောရတယ်ဒါကတော့ပြောမှဖြစ်မှာမိဘတွေကသာသမီတွေကိုသူနဲ့ဆုံးမလာသာသမီတွေမကြိုက်ပြင်မယ်လို့ပြောရတယ်သာသမီတွေ တော်မသိတာတွေကြလို့ရှိရင်ပြောရတယ်ကလေးတွေကတော့ဘယ်ကြိုက်မလဲမကြိုက်ဘူးပဲပြောရတာပဲဥပမာအားဖြင့်ဆိုရင်ကလေးငယ်ငယ်လေးဟုတ်လားကလေးငယ်ငယ်လေးဒုတ်ချောင်းတို့ဘာတို့ပဇာတဲ့ဝါပြီးမျိုးလိုက်လို့ရှိရင်ပြင်သာကလေးကတော့သူ့ဟာသူကြိုက်လို့မျိုးတာပဲဒါပေမဲ့လို့ဗိုက်ထဲရောက်ရင်ဒုက္ခရောက်ရတော့ပဲအဲမိဘကနေပြီးတော့ဒီဟာထုတ်ရမှာထုတ်ရမှာအဲလက်ကြောင်းနဲ့ရောက်တာဟိုတဲ့ဒီတိုင်းလို့လို့မရလို့ရှိရင်ပြင် ဒူးနဲ့ပါနဲ့ညှပ်ပြီးပါဇက်ကိုအတင်းပြဲပြီးတော့ထုတ်ရမှာလက်ချောင်းနဲ့ရောက်နေလို့ရှိရင်တော့နည်းနည်းပါးပါးရောက်နေလို့ရှိရင်အတင်းတခါလဲနှိုက်ပြီးထုတ်ရမှာသွေးတွေပါနေဆွဲကျင်လဲဆွဲနှုတ်ရမှာပဲကလေးကတော့မကြိုက်ဘူးပေါ့ငိုမှာပေါ့ဘာသိလို့ဒီလိုလုပ်တော့အကျိုးရှိလို့လုပ်တာမိဘကအကျိုးရှိလို့ဒီဒုက္ခချောင်းကိုမထုတ်လို့ရှိရင်သူသေးရုံရှိမှတော့ကြာပြေးမယ်ဒုက္ခဖြစ်သွားမယ်အဲလိုပဲဘုံမှန်နဲ့အကျိုးလည်းရှိတယ် ဒါပေမဲ့လို့ပြောခံရတဲ့ပုဂ္ဂိုလ်ကတော့မကြိုက်ပေဘူးတဲ့ဒီလိုစကားရှိပါတယ်သုံးမဩဝါဒစကားမျိုးတွေပဲအဲ့ဒါမျိုးလည်းမြတ်စွာဘုရားကပြောတယ်တဲ့ဒါကြောင့်ဒီဝရတော်အာပါယိကောနေရိကောစသည်ဖြင့်မြတ်စွာဘုရားကမိန့်တော်မူပါတယ်ဒီဝရဟာအပယ်ကြမယ်ကောင်းကြီးပဲငရဲကြမယ်တကတကဘာဘာလုံးကြီးမယ်မြတ်စွာဘုရားဟောတယ်ဒေဝရအဖွဲ့ကဘယ်ကြိုက်နေမှာတော့သူတို့နှိမ့်တယ်လို့ထင်နေတာ ဘယ်ကြိုက်လိမ့်မှာတော့မကြိုက်ပြင်ဘုရားကပြောတယ်ဘာလို့လို့ပြောတော့သူကဟုတ်လဲဟုတ်တယ်ဒီဝရငရဲကြပါအာအပယ်လေးပါအပယ်အပယ်ငရဲကိုကြမယ်တကဘာပါလုံးနဲ့ငရဲမှာကြည်ရမယ်ဟုတ်မှန်တယ်ဒီလိုများစွာဘုရားအမင်းရှိတဲ့အတွက်တခြားသောပုဂ္ဂိုလ်တွေကဒီဝရအကျင့်မျိုးတော့ကျင့်လို့မတော်ဘူးကျင့်လို့ကျင့်ရင်တို့ငရဲကြကုန်လိမ့်မယ်တကဘာပါလုံးတည်တဲ့ ကြီးမားတဲ့ပစ္စည်းတွေဖြစ်လိမ့်မယ်ဆိုတာအများကပြီးတော့ကျင်ကြောင်ကြတယ်ပြောတယ်ရှိတယ်ဒါကြောင့်မြတ်စွာဘုရားကပြောတယ်မကြိုက်ပြီမယ်လို့ပြောတယ်တတ္တရကာလင်ညူတဲ့အခါခါလာပြီးပြီးတော့မြတ်စွာဘုရားဟောပါတယ်အခါခါသိမ်းတော့အချိန်ကြာသေးတော့မပြောဘူးအချိန်ကြာမှပြောတယ်အခုဘုရဝေလာကသဘာကြီးကရောက်ကြတဲ့ကစပြီးသူတကိုးပြတာကြီးညိုအောင်သရာတရားပြောင်းအာလုံနေရတယ်ဆိုရင်တော့သရာတရားချင်းကြည့်အောင်လုပ်နေရတာပါပဲသတ္တိဣန္ဒြေချင်းကြည့်အောင်ဆိုတာဒါပဲ အရေးကြီးတာသတ္တိန်တွေယုံကြည်ဖို့ကအရေးကြီးတယ်ယုံကြည်မှသူကတရားတွေပါတယ်နှလုံးသွင်းအားထုတ်တာအဲဒါကြောင့်ဣန္ဒြေချင်းကြအောင်လို့မြတ်စွာဘုရားသိခါပြီးတော့နေအချိန်မကြာသေးလို့ဘာမှမပြောဘူးသာမန်ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့ဒီလောက်တောင်အထင်ကြီးနေတယ်ကောင်းကြီးပြောပါချင်းပါပဲဆိုတယ်တို့ပြောမှာမြတ်စွာဘုရားမပြောသေးဘူးသိခါနေတာပဲဟောသူစကားသုံးခုပြီးသွားပြီနော်ရိုးမရှိ အဲမဟုတ်မှအကျိုးမရှိသူများမကြိုက်တဲ့စကားတစ်မျိုးဟုတ်မှဤအကျိုးမရှိသူများမကြိုက်တဲ့စကားတစ်မျိုးဒီစကားဒီစကားနှစ်မျိုးနဲ့ဆက်ရမှာမျိုးဟုတ်မှဤအကျိုးလည်းရှိဤသူများသူများမကြိုက်တဲ့စကားပြောတဲ့အခါပြောသည်တဲ့သူကတော့ကောင်းသောစကားကိုဆိုတော်မူရပေတော်များစွာဘုရားဟာ မဟုတ်မမှန်အကျိုးမရှိသူများကကြိုက်သည်တဲ့ဒီလိုစကားလည်းရှိတယ်ဟုတ်လည်းမဟုတ်ဘူးအကျိုးလည်းပဲမရှိဘူးသူများကကြိုက်ဒါမျိုးကတော့ဒါနာယီဝတ္ထုမျိုးတွေရှိတာပေါ့အခုကလာခေတ်ပေါ်ဝတ္ထုတွေဟုတ်လည်းမဟုတ်ဘူးအကျိုးဝတ္ထုတွေလုံးလုံးအကျိုးမရှိပါဘူးအကျိုးဝတ္ထုတွေကတည်းကဘာဘာကျိုးရှိနေကြီးမယ်အဲဒီလိုဟာတွေသိကြိုက်တယ်လူတွေကသိကြိုက်တယ်ဥစ္စာတွေအဖိုးတွေမြောက်တာပေးပြီးတော့ဝယ်ကြတယ်သာဟုတ်သုံးလေလို့ကြည့်ရင် အဲဒီ9000ထုတ်လိုက်တစ်လအတွင်းကုန်တာပဲဘုန်းကြီးတို့စီကတရားစာဟုတ်တယ်များလေမကုန်နိုင်ဘူးသုဒ္ဓတစ်နှစ်နေလို့မကုန်နှစ်နှစ်နေလို့မကုန်လင်္ကာ6နှစ်လည်းမကုန်နိုင်ဘူးတရားစာဟုတ်ကြတော့သူကသိမ့်မကြဘူးအဲဒီလိုဒါနာယဝတ္ထုစာဟုတ်တယ်များသိကြိုက်တာကအဲဒီတည်းရေးထားတာတွေတကယ်ဟုတ်သလားဆိုဘာမှမဟုတ်ဘူးအဲမိဘလည်းမဟုတ်မြို့ရွာလည်းမဟုတ်သာသမီလည်းမဟုတ်ဘာမှမဟုတ်ဘူးဘာမှမဟုတ်တာတွေကိုစိတ်ကူးနဲ့ကြောက်ပြီးတော့ရေးတာ ဒီတဲ့တချို့တော့လည်းသုံးသင်းဆုံးမဩဝါဒပေးတာတွေလည်းပါဏာလောက်တော့ပါပါတယ်တချို့ကတော့ဘာမှမဟုတ်ပါဘူးဖာကောင်းယုံကြည်ကောင်းယုံပါပဲအဲဒီတော့မဟုတ်လည်းမဟုတ်ဘူးတဲ့အကျိုးလည်းမရှိဘူးဒါပေမဲ့အများကကြိုက်တယ်ဒီလိုစကားမျိုးမြတ်စွာဘုရားပြောတာမပြောဘူးဒါဘာလို့လဲဆိုမဟုတ်တဲ့အတွက်အကျိုးမရှိတဲ့အတွက်ပဲဟုတ်တော့ဟုတ်ပါရဲ့အကျိုးမရှိဘူးအများကကြိုက်နေတယ်ဒီလိုစကားလည်းရှိတယ်ဟုတ်မှန်တယ် အကျိုးတော့မရှိဘူးဥမှန်တိုင်းလဲသူကအကျိုးကမရှိပဲဟာပေါ့လူများကကြိုက်နေတဲ့ဘုံတိုက်တဲ့စကားမျိုးတွေပေါ့လေဟုတ်လားအမှန်အကြောင်းညာနဲ့ဘုံတိုက်လို့ရှိရင်ဘုံတိုက်တာမျိုးကြတော့ပြောခံတဲ့ပုဂ္ဂိုလ်သဘောကျတယ်ကိုအကျိုးရှိလို့လာပြောတယ်လို့ရှင်းနေဘူးကအဲ့ဒါမျိုးကြိုက်တတ်တယ်အဲ့ဒီစကားမျိုးလည်းမြတ်စွာဘုရားကမပြောဘူးလေ ဟုတ်မှန်တယ်အကျိုးရှိတယ်သူများလည်းကြိုက်တယ်ဒါတော့စကားအကောင်းဆုံးပဲအဲဒီစကားပြောတယ်အဲဒီတော့အကျိုးရှိဟုတ်မှန်နတန်သောစကားကောင်းကိုသာပြောတော်မူတာဒီတဲ့ဟုတ်မှန်ပြီးအကျိုးရှိတဲ့စကားသူများကြိုက်သည်ဖြစ်စေသူများကြိုက်တာကစကားတစ်ခုသူများမကြိုက်တာကစကားတစ်ခုဒီနှစ်ခုပေါ့ဟုတ်မှန်၍အကျိုးရှိတဲ့စကားသူများကြိုက်ရင်စကားတစ်မျိုးသူများမကြိုက်တာကစကားတစ်မျိုးအဲဒီစကားမျိုးမြတ်စွာဘုရားပြောတော်မူသည်တဲ့ဒါကြောင့်မို့အချိန်မကြာသေးလို့မြတ်စွာဘုရားက ဥမာပဲမယ်လို့မပြောသေးဘူးอืมသူအိမ်နေချင်းကြောင်လို့များစွာပြသီခံပြီးတော့သွန်သင်ဆုံးမအဲတကောဣတိပါတိပြပြီးတော့ပါရမီချင်းကြောင်လို့ဆောင်ရွက်ပြီးတော့နေတာဓမ္မတန်ကြီးညိုပဲကောင်းပါလေอืมသတ္တဝါတွေကိုကရုဏာတရားရှိထားပြီးတော့မြတ်စွာဘုရားပြမခံပြီးတော့အဲဒီမှာ တကိုးပြနေရတာဒီမျိုးပွဲဒီကုန်ကြီးဆောင်းနေရတယ်လို့လားကဲဆိုရမယ်သူကတော်ကျိုးရှိဟုတ်မှန်နတန်သောစကားကောင်းကိုသာရွတ်ဆိုတော်မူရပေသောမြတ်စွာဘုရားသူကတော်ကျိုးရှိဟုတ်မှန် တန်သောစကားကောင်းကိုသာမြတ်စွာတော်မူရပေသောမြတ်စွာဘုရားသုဝတ္တောကျိုးရှိဟုတ်မှန်မတန်သောစကားကောင်းကိုသာမြတ်စွာတော်မူရပေသောမြတ်စွာဘုရားကျိုးရှိရမယ်ဟုတ်မှန်ရမယ် ဒီငါနှစ်ခုနဲ့ပြည့်စုံတဲ့စကားအဲ့ဒါသူများကြိုက်တာကတစ်မျိုးသူများမကြိုက်တာကတစ်မျိုးနှစ်တန်းဆိုတာကိုပြောတာကျိုးကြည့်ဟုတ်မှကိုပြောတာမဟုတ်ဘူးစကားဟာအကျိုးလည်းရှိရမယ်ဟုတ်လည်းဟုတ်မှရမယ်ဟုတ်မှပြီးအကျိုးရှိတဲ့စကားရှိရမယ်အဲ့ဒါသူများကြိုက်တဲ့စကားကတစ်မျိုးသူများမကြိုက်တဲ့စကားကတစ်မျိုးအဲ့ဒီစကားမျိုးကိုသာမြတ်စွာဘုရားမူတယ်တဲ့ဒီမျိုးစကားကောင်းပါလေအဲ့ဒီမြတ်စွာဘုရားရဲ့သုက္ကတဂုဏ်တော်အောင်ပြုပြီးတော့ လူတိုင်းလူတိုင်းဟာဟုံးမှန်ပြီးအကျိုးရှိတဲ့စကားကိုပြောတဲ့အခါကာလမှာပြောမယ်သိကောင်းတယ်။ဟုံးမှန်မှုအကျိုးမရှိဘူးမပြောနဲ့။ဟုံးမှန်ပဲပဲအကျိုးမရှိရင်မပြောနဲ့။ဟုံးမှန်လို့အကျိုးရှိလို့ရှိရင်တော့ပြောရမယ်ဒါပဲမဲ့လို့ပြောတဲ့ပြောလိုက်တဲ့အခါတော့ရွေးပြောရမယ်ဒုတိယတွေတောက်ပြောတယ်လို့မဖြစ်ဘူး။ဒါကတင်ပြောတယ်လို့မဖြစ်ဘူး။ပြောတဲ့အခါကလာရွေးပြောရမယ်တတ္တရာကာလင်းညူတယ်မြတ်စွာဘုရား။ အဲ့ဒီပြောတဲ့စကားကြတော့ကာလင်ညူအချိန်ကာလကိုသိပြီးပြောတာအဲဒါကသိပြောတာမဟုတ်ဘူးတဲ့ပြောတဲ့အခါလေးမှပြောတာအဲဒါကြောင့်ခုပြောတဲ့အခါမျိုးသူတို့ညသောဗျာမပြောသေးဘူးနောက်တနေ့တော့ခါကာလကြအကာလမိုးကြီးရွာတယ်တဲ့ဆောင်းထဲမှာမိုးကြီးဆောင်းထဲမိုးစွာတဲ့ခါကရွာတယ်အကြီးကျယ်ရွာဥရဝေလာတော့ဆိုတော့တောင်တောင်နေတောင်ကုန်းနေတယ်ကို အဲဒီမိုးရေတွေကတခါလဲတောင်းတောင်းကုန်းတွေကနေရေတွေစီးတော့ဒီချောင်းတွေမြောင်းတွေဖြစ်ပြီးတော့စီးသွားတာပေါ့မြတ်စွာဘုရားနေတဲ့နေရာကလည်းတော်ကြိုက်ကြတယ်နေရာဆိုတာပေါ့ရေသေးတွေကတော်တော်စိုးရိမ်ကြတယ်ဟာရန်ကောရမနေတဲ့နေရာတော့ကြိုက်ကြတာပဲရေတွေတော့အနာများကုန်ပြီစီးကုန်ပြီရန်ကောရမလည်းရေတွေမျောသွားတော့မှာပဲဆိုပြီးတော့သူတို့ကလေတွေနဲ့သွားပြီးကြိုကြတာကိုလေတွေနဲ့သွားကြိုကြမြတ်စွာဘုရားကအဋိဌာန်ထားတယ် ဘိညာဉ်နဲ့ဒိဋ္ဌာန်တာရေတွေတခါတည်းသူ့ပတ်ဝန်းကျင်မှာရေမစိုးအောင်ရေမစိုးအောင်လို့ဒိဋ္ဌာန်တာကုန်းကြီးတွေ6မြဲ6 6မြဲ6လို့မြတ်စွာဘုရားဈဉ္ညာကြွတယ်ခုံကြီးဖတ်ဈဉ္ညာ6အဲဒီမှာသူတို့တည်တည်နဲ့လာကြတော့ရေတွေကဘေးပတ်ဝန်းကျင်ကရှိတော့ရှိနေတယ်ဟိုမှာအကာယာနဲ့ကာထားတယ်လို့ပဲရေတွေကတခါတည်းဘေးမှာရှိနေတာလူတရားမကဘူးအများကြီးသူကရေတွေအများကြီးပဲဒီကိုးနဲ့မို့သူကတားထားလို့ရတယ် အဲ့ဒီမှာလှေနဲ့သွားကြတော့ကိုရောက်တော့ကြည့်လိုက်တော့ဟွန်းညာကောရမနဲ့တူပါပေါ့ငါကြောက်ပြညာကြောက်ခုန်နေထလို့သူကရေတွေကလည်းပတ်ဝန်းကျင်ဝိုင်းတယ်ဟွန်းပတ်ဝန်းကျင်သိကောင်းတာပဲဒါပညာမြဟုတ်ကဲ့လားသူတာကြပြည့်လို့မေးရတာပဲအာဟုတ်ပါတယ်ဟွန်းဟုတ်လို့ရှိရင်ကျွန်တော်တို့ကစိုးရင်လို့လာကြတာတဲ့ရေထဲကျမျောသွားကြလားလို့စိုးရင်လို့လာကြတယ် ထိုင်ကြွပြီးတော့ဆိုတော့ညဇောပြာကတကိုးနဲ့တခါလဲသူတို့တည်တဲ့ဒီတိုင်းမဲ့တကိုးနဲ့ကြွတယ်ဟုတ်လားလူတွေခုန်တက်တယ်လို့တော့မဟုတ်ပါဘူးတကိုးနဲ့တခါလဲအိန္ဒိယရရတယ်အမျိုးပဲကုန်းနဲ့တက်တယ်တဲ့တဲ့ခါကျတော့ဥလူဝဒကသဘာကြီးကစဉ်းစားတယ်ဩအဝိညာဏကအတိမရှိရဲ့ရေတောင်မှာတဲ့ရဟန်းဂေါရမမနှိမ့်သက်နိုင်ဘူး ဟုတ်လားကြိုင်ထဲမှာရေရေတွေကဖေးရတယ်တဲ့ဇုံတစ်ခုနဲ့ကားရံထားတယ်လို့နာယံလိုဖြစ်ပြီးတော့ရေတွေကတီးနေတာကိုအာဟောစရာသိကောင်းတာပေါ့သူကအဲတကူတော့သိကြည်တာပဲဒါပေမဲ့လို့ငါလိုယဟနာတော့မဟုတ်သေးဘူးဒီလိုလုပ်တာပေါ့ဒီလိုစဉ်းစားအာဟောစရာသိကောင်းတယ်စွဲလာမြန်ခက်တာစွဲလာမိမှတော့ဒီလိုပဲကိုယ်ဟာသာဟုတ်မြောက်တာတွေမဟုတ်ပဲဖြစ်အဲဒီတော့မြတ်စွာဘုရားအချိန်ကြပြီ အိန္ဒြေလည်းရင်းကျက်ရင်းကျက်ဆိုတာကြားမဟုတ်ဘူးယုံကြည်မှုတွေအစကတွေ့တွေ့ချင်းဆိုရင်ယုံကြည်မှုသရာတရားကောင်ဖြစ်သေးဘူးမွေတကောပြလိုက်ကလေးကငကားကြီးတကောပြလိုက်တဲ့ကတော့ယုံကြည်လာသရာတရားတော်တော်ဖြစ်အဲဒီကနောက်ထထထထပြတော့ယုံတယ်ယုံလာတာကိုသရာတရားကြီးအားကောင်းသရာတရားအားကောင်းလို့သရာတရားပြည့်တဲ့ခါမှာကအိန္ဒြေရင်းကျက်တာပဲသတ္တင်တွေရင်းကျက်သတ္တင်တွေရင်းကျက်လို့ရှိရင်ဝိရိယိန္ဒြေတိန္ဒြေသမာရိန္ဒြေကလည်းနောက်လိုက်ပြီးရင်းကျက်လာတာမြတ်စွာဘုရား ဝိနည်းသတ္တဝါတွေတရားဟောမယ်ဆိုရင်အင်းဒီရင်းကျက်တဲ့ကာလစောင့်နေရတယ်။သူ့လိုလိုမရင်းကျက်လို့ချင်းတကိုးပြတာဒီမှာတကိုးပြတာ။သုံးမို့ရင်လည်းဩဝါဒတို့ဘာလို့ပေးရတယ်။အဲအခုတကိုးပြလို့အင်းဒီရင်းကျက်တဲ့အချိန်ရောက်တော့မြတ်စွာဘုရားအမိန့်ရှိတယ်။သာသဗ္ဗသင်ကညာညာတကိုးတော့ကြီးပါရဲ့။ငါလိုရဟနာမရှိသေးဘူးလို့သင်ကဒီလိုကြီးရဲ့စဉ်းစားနေတယ် သင်ဟာလည်းယဟနာမဟုတ်ဘူးသင်ယဟနာဖြစ်ကြောင်းကျင့်လဲဘာမှမရှိဘူးမြတ်စွာဘုရားအတေတို့ကမင်းရှိဟုတ်ပြီးတော့မှသူသတိရတယ်အင်းဟုတ်တာပဲငါယဟနာဖြစ်เสียလဲဘာမှအကျင့်မရှိဘူးငါမိဘူးသောသားတွေရေသိမ့်သားတွေဘာမှယဟနာဖြစ်တဲ့ငါတကိုယ်လည်းမရှိဘူးအဲကျင်ရမြကငါသိတယ်လည်းသိကုန်ပြီဆိုတော့မှအတင်းမှတခါလဲသူဘာဝေကရပြီးထိတ်လာပြီးတော့မြတ်စွာဘုရားကြည်ရင်မှတခါလဲ အပြည့်များတောင်းမှကြော့ပြီးတော့သူကမြတ်စွာဘုရားထာမှာအရှင်ဟာပြုလိုပါတယ်လို့ခွင့်တောင်းဝင်တောင်းတော့မြတ်စွာဘုရားဂုရုဝေလာအင်းမှာတတိတွေရှိသေးတာပဲတဲ့သင်တတိတွေလည်းပဲမှကြောက်ဆိုသူတတိတွေကိုပါကြငါတော့ရန်ဂေါရမထာမှာပဲရန်ပြုတော့မယ်ငါတတိတို့မင်းတို့တော့မင်းတို့သဘောတိုင်းပဲတတိတွေကဆရာကြီးကျွန်တော်တို့ကတော့ ဟိုပထမတည်းကရဟန်းများကိုတွေ့ကြတဲ့ကကြီးညိုနေတာတဲ့ဒီတော့မှလည်းရဟန်းပြုကျင်နေတာကြာလာပြီတဲ့ဒါမဲ့ဆရာကြီးငဲ့နေလို့ဆရာကြီးစိတ်မချမ်းသာဖြစ်နေမလို့လို့ကျွန်တော်တို့ဆိုင်ကနေတာအကုန်လုံးပဲရဟန်းပြုကြပါစို့ဆိုတော့မြတ်စွာဘုရားကြီးအကုန်လုံးရဟန်းပြုကြခွင့်တော်မြတ်စွာဘုရားအေးအေးပြုပေါ်ပြီးရဟန်းပြုလိုက်တယ်ရန်ပြုလိုက်တော့ရေသိပရိခါရီသွန်းလိုက်အဲ့ဒီရေသိပရိခါရီကရေထဲမျောသွားရေထဲမျောသွားတော့ အောက်ကနေဒီကသဘာကသူ့ညီကိုအဲ့ဒါတွေတွေ့တော့တို့ဟိုဘေးရတယ်ဖြစ်သလားလို့လားစုံစမ်းတော့ဒီကျိုးကြောင့်သိပြီသူတို့လည်းပဲညာပြီကြနောက်ခရာကသဘာကလည်းဒီလိုလိုက်လာတော့သူတို့လည်းညာပြီကြအကုန်လုံးရသေတထောင်ရဟန်းတထောင်ဖြစ်သွားတာပေါ့လေနော်ဆောဗျာရဟန်းညရသွားတာတခါလဲရုံးမနဲ့ရသွားတာပါရမီရှိတဲ့ပုဂ္ဂိုလ်တွေပါဆိုတော့ပါရမီလည်းရှိတဲ့ပုဂ္ဂိုလ်တွေပါရမီရှိတဲ့ပုဂ္ဂိုလ်တွေအများကြီးရတယ်လည်းတကားပဲသိညာမကြောက် အဲဒီရဟန်းတစ်ထောင်နဲ့မြတ်စွာဘုရားရာဇိုမြို့ကိုကြွဖို့ရအစီအစဉ်အဲအဲဒီဥရဝေလာတော့ကနေပြီးတော့မြောက်ဖက်ပေါ်တယ်အဲမြောက်ဖက်ကြွကြွလာတော့ဂရာတိတအခုဂရာဆိုတဲ့မြို့သားမှာဂရာတိတဆိုတဲ့ရက်ကြီးအဲဒီဂရာတိတအရမှာကြောက်ကြကြီးရတယ်ပဲရဟန်းတစ်ထောင်နေလောက်တဲ့ကြောက်ကြကြီးရတယ်ရှိတော့သာသာရာရှိတော့အဲဒီမှာမြတ်စွာဘုရားခိတ္တခဏ ရပြီးတော့သတင်းသုံးနာနာနေတဲ့အခါမှာအဲဒီမြတ်စွာဘုရားအာရိတပရိယာသုတ်ကိုဟောတော်မူတယ်။ဘာဝံဘိက္ခဝေအာရိတံဂိဉ္စာဘိက္ခဝေသဗ္ဗံအာရိတံသက္ခုဘိက္ခဝေအာရိတံရူပဘိက္ခဝေအာရိတာသက္ကဝိညာဏဘိက္ခဝေအာရိတံသက္ကုသမ္ပါသောဘိက္ခဝေအာရိတော ယံပိရံသက္ကုသံပါဒပိစ္ဆာဥပ္ပစတိဝေရိတံဒုက္ခံဝါဒုက္ခံဝါအရုကမသုခံဝါတံပိအာရိတံစရှိသည်ဖြင့်သွား၆ပါးကသွားရအာယုံဝိညာဉ်ဖတ်တာဝေဒနာဆိုတဲ့၅မျိုးသောတရားတွေဟာမိတောက်လောင်နေတယ်ရဲရဲပြောင်ပြောင်တောက်လောင်နေတယ်လို့ဟောတယ်။ဘာဖြစ်လို့ဒီလိုမီးနဲ့ဟောရတယ်လဲသူတို့ကမီးပူဇော်နေတယ်ရသေးတယ် သူတို့ကမီးကြောင်ပြီးတယ်မီးနဲ့ဟောရင်သူတို့ပိုးပြီးသဘောပေါက်အဲကြောင့်မို့မီးတွေလောင်းနေတယ်မျက်စိကလည်းမီးတွေလောင်းနေမြင်ရတဲ့အခြင်းကိုလည်းမီးလောင်နေမြင်သိမှုကိုလည်းမီးလောင်နေမြင်တွေ့မှုကိုလည်းမီးလောင်နေမြင်တွေ့ပြီးတော့ခံစားမှုလည်းမီးလောင်နေဗာမီးတွေတော့သာဂာမိဒေါသာမိမောဟမိဇာတိမိသရာမိ ယာရိဇာတိမိဇရာမိမရဏမိသောကာမိပရိဒေဝမိဒုက္ခမိဒေါမနတာမိဥပါယာကမိဆိုတဲ့၁၁ပါးသောမိတွေလောင်းနေတယ်မြတ်စွာဘုရားဟောတယ်။ဒါအကျေချက်ဟောရင်သိကောင်းတာပေါ့မိတွေမိတွေလောင်းနေကုန်တယ်။ဘုရင်တော်ဟောလို့မရှိဘူးဒီဥစ္စာဒါတော့များလာပြီ။ဘုရင်ပြောတဲ့နာယီဝက်မပြီးပါဘူးကွာ။ပြီးပါဦးနေ့ချင်းကဟောရအောင်မှာပါပြီးမှအောင်ပါဘူးကွာ။အဲဒီမိတွေ လောင်နေတယ်လို့ဆိုတော့သူတို့စိတ်ထဲမှာမိတွေတခါတဲ့ຢာကရောဒမောဟမိတွေဇာတိဇရာမရဏဘောကပရိဒဝဒုက္ခဒေါမနသာဥပါဒါဆိုတဲ့7ပါးသောမိတွေလောင်နေပုံတွေသူတို့စိတ်ထဲမှာတခါတဲ့ထင်းမြင်လာတယ်ထင်းမြင်လာတော့မြတ်စွာဘုရားယောဘာတံဘေဝေဘုဒ္ဓဝါရိယသဘကောသကုသမိန်တိနိဗ္ဗိနတိဥပါဒံဥပေသူပိနိဗ္ဗိနတိစသည်ဖြင့်ဒီလိုမြင်လို့ရှိရင်တဲ့ မျက်စိအသင်မြင်သိမှုမြင်တွေ့မှုမြင်တွေ့ပြီးတော့ခံစားမှုဆိုတဲ့ဒီတရားတွေပေါ်မှာလည်းညီငွေသလုံးထို့သူအဲနာတို့နှာခေါင်းတို့တရားတို့ကိုယ်တို့နှလုံးစိတ်တို့အကုန်လုံးဓဝါ၆ပါးရှိတဲ့၅ပါး၅ပါးသောတရားတွေမှာညီငွေတော့တာပဲ။ဒါကဒေါသမောဟအစရှိသောတစ်ဆက်တည်းသောမိဒီယာတစ်ထိန်နဲ့ပြင်းကြီးလောင်းနေတယ်။ ဆိုတော့မိပူဆိုတဲ့အခါမိတွေတဟုံးလောင်းတယ်လို့သူသိတယ်ညာနဲ့ရှင်းလာတာဒီလိုသင်ရမှာလေအဲဒီလိုညီငွေတော့နေဗိနာဝိရဇတိဝိရာဂဝိမုသတိဝိမုဒ္ဒမေဝိမုဒ္ဒမိတိညာနာဟောတိဒီနာဇာတိဝိတ္တံပြမသတိယံကတံကရဏိယနာပရံဣဋ္ဌဒါယာတိပဇာနာတိအဲနေဗိနာညာဖြစ်လို့ရှိရင်ဝိရာဂခေါ်တဲ့မဲ့ဖြစ်တယ်မဲ့ဖြစ်ရင်ဝိ ဝိမု ക്തി ခေါ်တဲ့ဖို့ဖြစ်တယ်ဖို့ဖြစ်လို့ရှိရင်သစ္စာခဏညာဖြစ်တယ်အဲဒီဘဝပဲနောက်ဆုံးပဲနောက်ဘဝဖြစ်ကြံပြီးတော့ဘူးဘဝတွေကုန်ပြီလို့ပြင်းချင်းကိစ္စလည်းပြီးဆုံးပြီလို့ပြင်းချင်းနဲ့ပြစ္ဆောကနာညာဖြစ်ပြီမြတ်စွာဘုရားဟောတယ်ယသိတထာမှာတထိုင်တွဲမှာဝိပဿနာညာဆင်တဲ့တဲ့ဉာဏ်နာဖြစ်တယ်။နာသီတာမိတာပါဒဉာဏ်နာဒီကလည်းဖြစ်သွား ဖြစ်စရာလည်းပဲအမှန်ကောင်းပါတယ်သူတို့ကလည်းစောစောကတည်းကကိလေသာတော့သင်ကျက်နေတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားဟောလိုက်တော့တခါလေဝိပဿနာဉာဏ်နဲ့သင်နိုင်တယ်ပြီးတော့အရဟတမေကိုရောက်ယဟန္တာဖြစ်တော်မူကြသည်အဲ့ဒီယဟန္တာပေါင်းတစ်ထောင်နဲ့တရားရကနေပြီးရာဇဂျိုးကိုကြွတာကိုရာဇဂျိုးဟာဒီခြားတော့မိုင်းတော့မမိဘူးမိုင်းတော်တော်မိုင်းတရားလောက်တော့ရှိတယ်တင်တယ်တော်တော်ဝေးတယ်သူကညီညာမတော်ကနဲ့တော့သွားတယ်အဲဒီအကျော်ပါလိမ့်မယ်တမန် တော်တော်လေးဝေးပါတယ်အဲ့ဒါမြတ်စွာဘုရားကြွတဲ့ရာဇကြိုးကိုရှင်းဥစွာကြွဘာလို့ကြွရတော့ဆိုလို့ရှိရင်တရားလောင်းတော်ဖြစ်တုန်းကဗိမိတာရမင်းကအိမ်မာရကပြုအဲလူလောကတွင်မင်းဖြစ်နေအဲ့ဒီမှာနေပါအောင်လို့ဆိုတော့မင်းဖြစ်တဲ့သူကိုတော်ခွဲပေးလို့အဲဒီတော့ပန်ကြတော့ကအလိုမရှိဘူးဆိုပြီးတော့ ပြောတော့ဒါဖြင့်တရားထုပြီးတော့ဘုရားပြည့်လို့ရှိရင်သူ့နိုင်ငံအရင်ကြွခဲ့ပါလို့လူကပင့်ပေတရားထားလို့အဲဒီမှာအတိညာဝန်ကမျက်ရှိလို့ရှေးဥစွာကြွတယ်ဌာနဥယျင်ကိုရောက်တော်မူသည်တဲ့ဌာနဥယျင်ရောက်တဲ့အခါသတင်းကြားတော့ဗိမိသာရမင်းကြီးကသိန်း2000သောပရိသတ်တွေနဲ့ယူဆိုပွဲကြီးလုပ်တာအကြီးကျယ်ပဲကအကြီးကျယ်ပဲနော်အကြီးကျယ်တယ်မင်းပရိသတ်တွေအဲဒီကြီးသားတွေသိန်း2000သော လူတို့ပြိဿနဲ့ဂျူဇပွဲကြီးလုပ်တာအဲဒီဂျူဇပွဲကြီးလုပ်တဲ့အခါကာလမှာလူတွေကကုရုဝေလကာသောကသူတို့ဆရာကြီးကိုအစသူတို့ကိုယ်ဝယ်နေတာတို့တို့ဆရာကြီးဒီကိုယဟန်ဂေါရမကတတိလာခံသလားတို့ဆရာကြီးကပဲယဟန်ဂေါရမထံတတိခံနေသလားဘယ်လိုများဖြစ်လာကြတာပါလိမ့်မလဲလို့တွေးတော့တော့မြတ်စွာဘုရားကကုရုလကာသောက မေးတယ်ဥယူလာကသဘာတဲ့သင်ဟာရှင်းကစင်စင်ရဲရဲနဲ့ကျင့်ပြီးတော့နေတဲ့ရသေးတွေကျုံလီးပြီးတော့နေတဲ့ရသေးတွေမိပူဇော်တဲ့အကျင့်တွေသင်ညွှန်ကြဆုံးကြပြီးတော့နေတယ်အဲဒီမိပူဇော်တဲ့အကျင့်တွေသင်ဘာဖြစ်လို့ဆုံးပြစ်တယ်လဲမြတ်စွာဘုရားကမေးတော့သူကအဲဒီပူဇော်တဲ့ဆိုတာတွေကအများအားဖြင့် ကာမဂုဏ်အာယုန်တွေကိုမျှော်လင့်တောင်းတာပြီးကောင်းစားချမ်းသာခြင်းလို့ပူဇော်ကြတာဒါကြောင့်မို့သူဆွန့်ပစ်ပါတယ်မြတ်စွာဘုရားရဲ့သုံးမဩဝါဒအတိုင်းသဘောကျပြီးဆွန့်ပစ်ပါတယ်လို့ကြောက်ထားပြီးသူကောင်းငင်လည်းပြန်တယ်ကောင်းငင်ထမ်းတစ်ပြားလောက်ပြန်တက်လိုက်သင်္ကောရမကမြတ်စွာဘုရားကတတိတော်ရဲ့ဆရာဖြစ်ပါတယ်ဆရာတတိတော်ကတတိဖြစ်ပါတယ်ဆရာကြောက်ထား တခါဌာနပြားတော့တက်ပြီးတော့တခါပြန်ဆင်းမြတ်စွာဘုရားကဆရာဖြစ်ပါတယ်ဗျာတတိတော်ကတတိဖြစ်ပါစေဌာန်9ဆင်းတယ်အောင်9ဆင်းနိုင်တယ်တခါလဲဘုရုံကတော့ဌာန်နဲ့ပဲပြောရတယ်ဌာန်နဲ့ပြောမှအများနာလည်းမှဒီလိုပဲထားရတယ်ဝီနဲ့ပါလည်းပြောလို့မဖြစ်ဘူးဌာန်နဲ့ပဲပြောရအဲဒီလိုတဲလိုက်ဆင်းလိုက်ဒါတွေဆင်းပြီးတော့မြတ်စွာဘုရားခြေတော်ရင်းမှာဝဆင်းပြီးတော့ကြောလိုက်တတိတော်ကတတိပါဘုရားမြတ်စွာဘုရားဆရာပါဘုရားလို့ပြောလိုက်တော့ ပရိသတ်ကြီးအသိအံဩသွားတယ်อืมတို့အရာနယ်ပယ်မှာသင်္ဃာတိုင်းမင်္ဂလာတိုင်းကလူတို့တွေအားလုံးကဘုရားတကူအနေနဲ့ကိုးကွယ်ပြီးတော့နေတယ်ဆရာကြီးသူယူဆနေသူအမှန်တန်ကိုအမော်များပြုတ်ပြီးတော့ယူဆပြီးတော့ဆွဲလာပြီးတော့နေတယ်ဆရာကြီးဒီဆရာကြီးမြတ်စွာဘုရားချီချွတ်တော်မူနိုင်ပါပေတယ်အမှန်တန်ကိုမြင်မြပါပေတယ်လို့လူတွေရဲ့စိတ်ထဲမှာတခါတည်း အမှန်အာဝေါ်ခြင်းဖြစ်သွားဘုရားအပေါ်မှာလည်းနာယူသေးလေးစားခြင်းဖြစ်သွားဒီတိုင်းဆိုလို့ရှိရင်သူကဘုရားလည်းသူအချင်းချင်းချင်းမှကြည့်မှာဒါမြင်ရအောင်းမြင်ရင်အောင်းမြင်နေမှာအခုတော့အမှန်သူတို့ရဲ့ဆရာကြီးကသူကဒီလိုကြောက်တော့အားလုံးကတခါလေဘုရားကိုယူသေးကိုင်းညွတ်ခြင်းဖြစ်အဲဒီကာကာလမြတ်စွာဘုရားကဒီဥရုဝလကာသဝယခုသာမဟုတ်ဘူးရှင်းတော့လည်းပဲသုံးပါခဲ့ဘူးပြီဆိုပြီးတော့ မာနာရကအသဘဇတ်ကိုနောက်ကြောင်းပြန်ပြီးတော့ဟောပါတယ်အဲဒီလိုဟောတဲ့အခါမှာတသိန်းနှစ်သောင်းသောပရိသတ်ထဲကတသိန်းတစ်သောင်းသောပရိသတ်တွေဟာဝိပဿနာဉာဏ်နဲ့အစဉ်တိုင်းတက်ပြီးတော့တရားလူတွေကိုရကြတယ်တဲ့များသောဖြင့်သောတာပန်ကြီးကြမှာပါပဲတသောင်းသောပရိသတ်ကတော့သရဏဂုံဆောက်တည်ကြတယ်ဥပါဒကဖြစ်ကြတယ်အဲဒီတုန်းကတော့အိန္ဒိယဆိုတော့အမျိုးသမီးတွေတော့မပါဘူး မျိုးသားတွေမျိုးသမီးတွေကသူကအိမ်ထဲကထွက်ရတာမဟုတ်ဘူးမှာမျိုးသားတွေအဲဒီမှာညဇာဘုရားအထူးဆန်းဆိုတော့မြို့တွေကလူတွေကလာပြီးတော့ကြည့်လိုက်ကြတာတွေဟာဥယျာဉ်ကြီးတစ်ခုလုံးပြည့်နေတာပဲတဲ့ထွက်ပေါက်ကုန်မရှိဘူးတဲ့သူကအဲနောက်တည့်ဆုံးခါချိန်တောင်မှဆုံးခါသားဖို့ရခဲ့အဲဒီတော့ကြာမင်းကဆုံးခါသားရအောင်လေရှိကနေပြီးတော့ အဲသုံးကလာသူကဖွင့်ပြီးတော့ပေးတယ်ခဲကြခဲကြပါဗျာမြတ်စွာဘုရားကြွတော်မူလာပါပြီအဲသုံးကကြွတော်မူလာပါပြီဆိုပြီးတော့ကာထာတွေတော့ရှိပါတယ်ကာထာတွေယူနေလို့ချင်းအဲ့ဒါပြီးမှမဟုတ်ဘူးဗမာပြည်မှာနိဗ္ဗာန်ဆိုကပြောတဲ့ကြီးစီတွေထုပြီးတော့အဲ့ဒါမျိုးပဲလုံးဝဖြစ်တော့မှာသုသာอืมကာထာတွေနဲ့ယူနေပြီးမှမဟုတ်အဲဒီတော့ တရားမင်းကနေပြီးတော့ဒီသေးတစ်ထောင်မှာဖြစ်လာတဲ့ကိလေသာစင်ကြယ်တော်မူတဲ့ကိလေသာတို့မှလွတ်မြောက်တော်မူတဲ့ယ ahanan တွေနဲ့တကွကိလေသာတို့မှလွတ်မြောက်တော်မူတဲ့မြတ်စွာဘုရားကြွတော်မူလာပါပြီဆိုပြီးရှိကနိဗ္ဗာန်တော်အနေနဲ့ရှိကကြွေးကြော်သွားလူတွေကကြည်ကြတယ်ဒီလူတွေကတို့ရည်ယူပကာရအဲလှပါတာပဲတဲ့တတရရှိတာပဲဘယ်ကပါလဲ ဘယ်ကပါလိမ့်တန်တော်ခါတယ်မေးကြပြောကြတော့အဲဒီနဲ့ကြာမင်းကဟိုလူလူလူငယ်လေးသူနဲ့သူဖန်ဆင်းပြီးတော့ကြီးကသွားနေတော့လူအနေနဲ့ပဲနားအနေနဲ့မသိဘူးသူဟာဘုရားမြတ်စွာဘုရားရဲ့ဝေယဝိစ္စဆောင်ရွက်နေတဲ့တပည့်ပါပဲကပ္ပိယပါပဲဆိုပြီးတော့သူကကြီးညာလိုက်တယ်ကြီးညာလိုက်တော့อืมတပည့်ကပ္ပိယကသိပြီးတော့ ညိုဘကုံနဲ့ပြည့်စုံတာပဲဆိုပြီးတော့မြတ်စွာဘုရားအထူးသဖြင့်အလေးမြတ်ပြုကြတယ်အဲဒီဗိမိတာရမင်းကြီးနန်းတော်ရောက်ဗိမိတာရမင်းကြီးကဆုံးပင်လာဗိမိတာရမင်းကြီးနန်းတော်ရောက်ဗိမိတာရမင်းကြီးနန်းတော်ရောက်တဲ့အခါဆုံးကဆုံးကပြီးတော့ဒါနဥယျင်ကဝေးလို့ဝေလူဝန်ဆိုတဲ့ဥယျင်ရှိတယ်အဲဒီဥယျင်ကိုမြတ်စွာဘုရားကိုအမြဲတမ်းသတင်းသုံးရအောင်လို့ ယူရမ်းတယ်ဝေလူဝင်ဝင်ဝေလူဝင်ကြောင်းတော့ဆိုတာပထမဆုံးပဲညစွာပြာလူခါနဲ့ဘုရားဗမုခသံဃာအာသူရနဲ့အဲဒီတော့သူရပြီးတဲ့ညမှာနားတော်တွင်မှာတစေတွေ6တယ်လို့ဆိုတော့နားတော်တွင် မကောင်းတဲ့အတန်းတွေကြောက်စရာလန့်စရာအတန်းတွေညှဉ်းညူအတန်းတွေအော်ဟစ်အတန်းတွေဒီလိုအတန်းတွေကြားဘယင်မင်းကြီးလည်းပဲမိမိသားရမင်းကြီးလည်းပဲသူလည်းပဲသောတာပန်တော်ဟောဖြစ်ခဲ့ပါတယ်အဲသူကသောတာပန်တော်ဖြစ်ပြီးသားပါပဲအဲ့ဒီအတန်းတွေကြားတဲ့အခါကလည်းသူ့စိတ်ထဲမှာထိတ်လာပြီးတော့ဘာတွေဖြစ်ပါလိမ့်မယ်မနေ့ကြတာမြတ်စွာဘုရားကြွလာတဲ့အခါကျတော့ဒီမှာသွန်နေပါလေကပြီးတော့အဲ့ဒါမင်းများကြောက်တာ ညကဒီလိုဒီလိုဗျာဒါတွေဘာတွေပါတော့ဆိုတော့မြတ်စွာဘုရားကဒါတွေကတခြားမဟုတ်ဘူးသင်ရဲ့ရှိကဘဝတန်တရားကဆွေမျိုးတော်ခဲ့တယ်ဆွေတော်မျိုးတော်တွေပြိတ္တာတွေဖြစ်နေတယ်ဗျာပြိတ္တာတွေ62ကဘာတဲ့ကဘုရားဘုရားလက်ထက်ကဘုရားကိုပြင်ပြီးတော့အဲ့ဒီကိုကိုကြဘင်္ဂါတော်တွေကို မင်္ဂဆုံးဖို့တွေပြုတဲ့ခါကာလမှာမိမိတာရမင်းကြီးကတော့ဘာနာစိုးဖြစ်ပြီးတော့သူကကောင်းတော်ကြီးပေါ်တယ်သူကတော့ကျောင်းကျောင်းမမပါပဲတရားသဖြင့်သူကဆောင်ရွက်တာပါပဲအဲတချို့တချို့သူ့ရဲ့အောက်လက်သားတွေသူမျိုးသားချင်းတွေကအဲစာရေးစာရေးတော်ရေးအတွက်သံဃာတွေဖုံးမပြီးမကြမ်းသားနဲ့သူတို့ကလေးတွေကိုစောစောကနေကြွေးသူတို့ကိုယ်တိုင်လည်းယူစားသံဃာကျွေးဝရတွေကိုအဲဒီလိုသူတို့ အလွဲသုံးစားပြုခဲ့တဲ့အတွက်တဲ့ဒီလိုပြည်တာတွေပြည့်ညာဆိုတာကိုဒီပြည်တာတွေကဘယ်တော့ကြာလုံးဆိုကြာလာပြီတဲ့ကဘာဥပါဒ်ပြည့်မှာဘာကုသမြတ်စွာဘုရားလက်ထက်တုန်းကဒီပြည်တာတွေကဘုရားစီကိုသွားပြီးတော့မင်းများလျှောက်ထားကြတယ်သူများတွေတော့ကုသိုလ်ကောင်းမှုပြုဟုတ်လားဆုံးနေပါလေလူပြီးတော့အမျှပေးဝေလို့ရှိရင်သာဓုခေါ်တဲ့အခါပြည်တာတွေကစားเสียတော့เสียဝတ်เสียတွေရကြတယ်သူတို့တော့အမျှပေးဝေမဲ့လူလည်းမရှိဘူး

ဘောနာကောင်ဘုရားလက်ထက်ကျတော့သူတို့မေးဘောနာကောင်ဘုရားကလည်းပဲနောက်ကြတော့ဘုရားတခုဝင်နေမယ်ကာသဝမြတ်စွာဘုရားအဲ့ဒီဘုရားမေးကြပြီးတော့ရားတဲ့သူရောက်ရမရှိပဲဟာကိုမရသေးဘူးပြောရင်စိတ်ပြက်နေသူတို့ဒီဘုရားတွေနောက်ဘုရားတွေတွေ့တာရကာသဝမြတ်စွာဘုရားလက်ထက်ကျတော့မေးတော့อืมနောက်မြေကြီးငါဘုရားသာသနာကွယ်ပြီးတဲ့နောက်မြေကြီးဒီသနာလောက်တက်လာတဲ့အခါမှာ ဂေါရမဘုရားဆိုတာပွင့်နေမယ်တာယူမျိုးတွေကဂေါရမဂေါရမဘုရားဆိုတာပွင့်နေအဲ့ဒီခါမှာသင်တို့ရဲ့ဈေးကသွေမျိုးဖြစ်တဲ့ဗိနိသာရမင်းကြီးကအလူတန်းကြီးလူတန်းလိုက်မယ်အဲ့ဒီလူတန်းတဲ့ခါကာလကြသင်တို့မျှဝေနေမျှဝေတဲ့ကသင်တို့စားရတောက်ရသုံးရဆွဲရဝေးရအကုန်လုံးပြည့်စုံနိုင်မယ်ပြောကြရတာအဲ့ဒီပြောကြလိုက်တော့သိကြတွေကတခါလဲဝန်သားကြတာလေအဲ့ဒီလို မျက်မြင်ကတပည့်ကစားရတော့မလို့ပဲသူတို့မှဝန်တာစားစားတာကြာလာရဘူးသူကမသုံးပါဘူးကြာလာအဲစားစရာမရှိရေကောက်စရာမရှိဝတ်စရာမရှိနေစရာမရှိအကုန်လုံးဒုက္ခရောက်အမှန်ဝန်တာနေကြတာနေတော့ညာသာပြကြွလာတယ်ဆိုဝိနိတာရမင်းကြီးကဆွန်းကျွေးကြောင်းရည်စဲဝေလူဝန်ကျောင်းတိုက်ကြီးဝေလူဝန်ဥယျင်ကြီးပေါ်တယ်ဥယျင်ကြီးဆိုတော့စောက်ရည်လည်းရှိပါတယ်ဒီမှာအဲဒီ ဝေလူကဥယျင်ကျောင်းသားကြီးရဲကြတဲ့ကရဲကြတဲ့ကသူတို့အမြပေးဝေလိုက်မယ်အောင်းမယ်ပြီးတော့သူတို့ကနန်းတော်ပဝန်းကျင်ကနေပြီးသာဓုခေါ်မလို့စောင့်ကြတာတယ်သူကဘုကသိမှမသိပဲမသိတော့ညမပေးဘူးအမြမပေးဝေတော့သူတို့ကမရဘူးမရတော့ညကြတော့၆ကြတော့ ရောက်ကြတာအဲ့ဒီအကြောင်းပါပဲလို့ပြောတော့ဒိဋ္ဌိသာဒါဖြင့်ပြရတယ်ဒီကနေ့သွန်းလူပြီးတော့ဒီကနေ့မြပေးဝင်တော့ရပါမလားအားရပါတယ်မြတ်လို့ဒါဖြင့်အဲ့ဒီမှာအဲ့ဒီနေ့အတွက်ပဲသွန်းပင့်ပြီးတော့သွန်းကသွန်းကပြီးအမြပေးဝင်လိုက်မြပေးဝင်လိုက်တဲ့အခါကျတော့ဒီခါလဲဒီကသမဏတာနုဒိညွန်ကြားတဲ့ဒီကမြပေးဝင်လိုက်ပြီးအချားမယ်မှာပေါ့စိတ်ဓာတ်တွေကသာရုခေါ်ပြီးတော့ချက်ချင်းတခါလဲ ရေတူလိုက်တယ်ဆိုရင်ရေတွေတောက်ရတာလေဒီကန်နေနဲ့ရေချိုးလေဟာတောက်လေဟာရေတွေခါလေဖြစ်သွန်လှူလိုက်တယ်ဆိုလို့ရှိရင်စားကြရတယ်ထမင်းတွေတခါလဲတခါလဲအပြည့်စုံတခါလဲပြည့်သွားတာစားကြတောက်ကြဝါဝါဖြူဖြူတွေဖြစ်သူတို့ပြူတွေဖြစ်ကြမောလက်လက်တွေဖြစ်အဝတ်သင်္ကန်းတွေလှူလိုက်တယ်ဆိုရင်သူတို့အဝတ်စားတွေပါလေဖြစ်အကုန်လုံးနေရာထိုင်ခင်းရောဘာရောအကုန်လုံးအပြည့်စုံနေမြတ်စွာဘုရားအဋ္ဌံပြုထားလို့ဗိမိတာရမင်းကြီးကလည်းမြင်ရတယ်မသိတာလေအများကြီးတခါလဲသူဆွေမျိုးတွေ အဲ့ဒါလည်းမြင်ရတဲ့ဝမ်းမြောက်ဝမ်းသာဖြစ်တယ်တဲ့အဲ့ဒီမှာမြတ်စွာဘုရားဒီရောကုဋ္ဌသုတ်တိယနာဟောတာကိုဒီရောကုဋ္ဌေသူဒိဋ္ဌာနိစတွေနဲ့အဲပြိတာတွေကအဲကိုယ်ဆွေမျိုးအိမ်ကိုကိုယ်အိမ်လိုသဘောထားပြီးတော့သာဓုကောင်မလို့လာနေကြတာတဲ့ဒါပေမဲ့လို့သူတို့ကုသိုလ်ကံကအကျိုးပေးခြင်းမရောက်သေးရင်ဘယ်သူမှသတိမရဘူးအမြလည်းမပေးဝေဘူးသာဓုမခေါ်ရဘူးအကျိုးလည်းမရဘူးအဲဒီဒုက္ခရောက်ပြီးတော့နေကြတဲ့အကြောင်း အညာသိဝေလို့ရှိရင်ရတဲ့အကြောင်းပါပဲဒီလိုကုဋ္ဌသုဒ္ဓဒေသနာဟောတယ်အဲဒီသုဒ္ဓဒေသနာအရဆိုရင်သိတာတွေကကြောက်ကြမနာကောင်းပါလေသိတာဆိုတာအဲဒီမတော်မတရားပြုတဲ့ပုဂ္ဂိုလ်တွေသူများတွေစားမယ်သောက်မယ်ဖြစ်အောင်ပြုတဲ့ပုဂ္ဂိုလ်တွေဒါတွေကသိတာဖြစ်တာပဲသိတာသိတာဖြစ်ကြတာလွယ်လွယ်လေးရယ်ဘာကဲဘူးပါအဲဒီသိတာဖြစ်ကြောက်ကြမနာကောင်းတယ်အဲဒီဒီတော့ဗုဒ္ဓသုဒ္ဓဒေသနာကြားနာပြီးတော့ တတ္တဝါတွေ74000ကျူတရားရတယ်တဲ့လူကြီးရဲ့မဟုတ်ပေဘူးနတ်တွေလည်းပါလိမ့်မယ်အဲ74000အာနောက်တည့်လည်းပဲမြတ်စွာဘုရားတိရောကုဒဒေသနာဟောဒီလို74000ကျူတာပဲနောက်တည့်လည်း74000နောက်တည့်ခုနှစ်တိတိတခါလဲတိရောကုဒဒေသနာတူတဲ့သက္ကတာကဟောနေ74000 74000ခုနှစ်လီကျွတ်တယ်အဲဒီတော့မြတ်စွာဘုရား ရာဇယောပြည်ဝေလူဝံကျောင်းမှာတရင်သုံးနေစဉ်ခါကာလရှင်သာရိပုတ္တရာရေလောင်ဥပတိတ်တနဲ့ရှင်မဟာမောဂလာအလောင်းကောလိတတို့ကလည်းသူတို့တံဝေကရပြီးတော့ရန်ပြုကြတယ်ပြီးရင်ကဖြစ်ပါလိမ့်မယ်ခါစောစောကဖြစ်ပါလိမ့်မယ်ရန်ပြုကြတယ်ရန်ပြုတော့သူဘယ်ပြုတော့သိသိဆရာကြီးဒီမှာပြုကြတယ်သူတို့ကသူတို့တံဝေကရပုံတွေတော့ကြောက်ပြောနေမှမဖြစ်ဘူးအဲဒီဆရာကြီးဒီမှာရန်ပြုသိသိဆရာကြီးရဲ့ နီးကသူဟာဘာတော့ဆိုလို့ရှိရင်သူများအပြစ်တင်လွတ်အောင်လို့ကြောင်းတဲ့နီးပဲသူကတော့ဟိုလက်ပွဲထိုးတော့ကြောင်းတဲ့နီးကြောင်းကြောင်းတာလိုပဲသူကကြောင်းတဲ့နီးပဲအဲသေပြီးရင်နောက်ဘဝရှိသေးသလားငါဒီလိုမပြောဘူးသူပြရတာလေသူရှိသေးတယ်ပြောလို့ရှိရင်သူများအပြစ်တင်မှသို့ရင်လို့မရှိဘူးလားဆိုရင်ငါဒီလိုမပြောဘူးဘယ်လိုပြရမှာလဲ ကြည်လဲကြည့်မကြည်လဲမကြည့်ဒီလိုလားငါဒီလိုမပြောဘူးကြည့်ရမကြည့်တာလည်းမဟုတ်ရှိတာလည်းမဟုတ်ဒီလိုလားငါဒီလိုပြောဘယ်လိုမှသူသာဟုတ်တယ်လို့ဝမခံရဘူးတဲ့သူအဲ့ဒီနီးကိုဒါတော့သူကလွယ်လွယ်ပဲဟာခက်ခုလို့သာအဲ့ဒါစင်္သာရိပုတ္တရာလောက်သူကနာမြတ်ကြီးတဲ့ပုဂ္ဂိုလ်ပဲဒါသူကတခဏလေးလောက်နားထောင်ပြီးရင်သူတရားကုံသွားမှာပေါ့သူစာလေးဘာမှရှိတာမဟုတ်ပဲအဲ့ဒါနဲ့တို့လာတာကတော့ဦးချင်းနာချင်းသိချင်းကင်းတဲ့တရားလူချင်းလာတာ ဒီဆရာကြီးရဲ့နီးကတော့ဥကျင်းနာချင်းသိချင်းကင်းတာမပါဘူးသူတရားထွက်ကြကြအောင်လို့ရဲ့သူများနီးနာကြကြအောင်လို့ဆိုပြီးတော့ဆရာဝေးကတိုင်မြင်ပြီးတော့ဆရာကြသူတို့ရတဲ့လှည့်လဲပြီးတော့ဆရာသူဆရာကြီးမှကြပြီးတော့သွားပါတယ်ဆရာတော့လေးလေးမြတ်ပြီဆရာကြီးကျွန်တော်တို့ဆရာကိုလိုက်ပြီးဆရာကြီးနေတယ်ဆရာကြီးနီးနေတော့မဖြစ်သေးဘူးဆရာသူကတိတိလင်းလင်းပြောပြီးတော့ဆရာတာပါအဲဆရာကြတာပေါ့ကွာမင်းတို့ဆရာကြတာပေါ့ဆရာကဆရာကြသူကလည်းဖွင့်ပြထားတယ်သူလည်းတတိတွေရဲ့သွားသိနေတော့သူကဖွင့်ပြ အဲ့တော့လိုက်ပြီးတော့ကြာလိုက်ပြီးတော့ကြာတော့ပညာရှိကြားလို့ရှိရင်သွားပြီးတော့မေးမေးလို့ရှိရင်ရှင်သာရိပုတ္တရာဆိုတာပညာအကြီးကြီးပဲဘုရားမှာတပါးဆိုတာပညာအကြီးဆုံးပဲသူမေးပဲခံနိုင်လိမ့်တော့သူကတောင်မှဘုမဖြေကြသေးတာအာနဲ့ဘယ်မှနှီးကောင်းမရဘူးအဲ့ဒီလိုသွားလိုက်ကြားလိုက်သွားလိုက်ကြားလိုက်လုံတာအဲ့ဒီမြတ်စွာဘုရားရာဇဝပြည်ရောက်နေတဲ့အချိန်ဘယ်ခါရောက်တော့ဆိုဇာတကရာကဆိုတဲ့ပုရဝေလာတော်မှာ သုံးလကြာတယ်တဲ့ဒါကတော့သုံးလတိတိရလို့တော့မဟုတ်ပေဘူးသတင်းကြုံမှာဟိုကကြွတာတော့သုံးလနီးပါးရှိမှာပေါ့လေရာဇဝလာပြည်မှာရာဇယိုမြို့ရောက်တယ်ဆိုပါတယ်အဲဒါရာဇဝလာပြည်ရောက်နေတော့ရာဇဝလာပြည်ကျော်ပြီးရှိရမှာပေါ့ဒီဘုရားလာဆန်းကံကြီးတော့ဖြစ်ပါလိမ့်မယ်အဲဒီခါမှာ ဒီနေ့တော့ခါကာလကြတော့ရာဇလကုံလောက်ကြီးဖြစ်ပါတယ်ဒီနေ့တော့ခါအဲ့ဒီမှာရှင်သာရိပုတ္တရာအလောင်းဥပရိသကဥပရိသပရပိုက်ကသူလမ်းလျှောက်ပြီးတော့သွားနေရင်အရှင်သတိမထေကိုတွေ့တယ်ဒီသွေးငါးဦးတည်းကကိုနေညဝပဗာရိယမဟာနာအသတိဆိုတဲ့နောက်ဆုံးယဟနာပေါ်တယ်အသတိမထေကိုတွေ့တယ်အသတိမထေတွေ့တော့သူက ကြည့်လိုက်တယ်ဘာသာရိကေနဗိက္ခန္တေနညိုဝယ်စီသောရှိသို့သွားခြင်းနဲ့ပြည့်စုံသည်ဘာသာရိကေနပဋိက္ခာနိနာညိုဝယ်စီသောနောက်သို့ဆိုခြင်းနဲ့ပြည့်စုံသည်ဘာသာရိကေနအာလောကိဒေနဝီလောကိဒေနကြည့်တဲ့ကြည့်ဘုံစောင်းမဲ့ကြည့်ဘုံနဲ့လည်းညိုဝယ်ရှိတယ်ဘာသာရိကေနသမိန်သမိန်သန္တေနပသာရင်တေနအဲ လက်ခြေတွေကိုွေးတဲ့အခါဆန့်တဲ့အခါမှာလည်းကြီးညိုပွဲနဲ့ပြည့်စုံတယ်စိတ်အင်းနေရတာပဲတရားသူကြည့်တယ်ဆိုဒီလိုပုဂ္ဂိုလ်ရဲ့သာသာကြည့်ရမှာပဲသူကယူဆညာနာပုဂ္ဂိုလ်ဆိုတော့တတိတံစင်ညာသိကောင်းနေတာပဲညာနာမဟုတ်သေးတဲ့ခုတရားထုတ်တဲ့ပုဂ္ဂိုလ်တွေတော့ကြာကြာနာနာအားထုတ်လို့ရှိရင်တတိတံစင်နေနဲ့သွားတဲ့အခါကာလမှာသတိလေးနဲ့ဟုတ်လားကြည့်လို့ရှိရင်လည်းသတိနဲ့ ကိုယ်ကမဟုတ်ဘူးသူတို့ပြည့်တယ်မဟုတ်ဘူးသူကဒီညိုဝယ်ကုန်နဲ့ပြည့်စုံပါတယ်အဲ့ဒါရဟနာပုဂ္ဂိုလ်တော့သူပြောကြမရှိဘူးအဲ့ဒီညိုဝယ်ကုန်နဲ့ပြည့်စုံပြီးတော့နေတာမြင်ရတော့ဒီပုဂ္ဂိုလ်သာနာရှိမှာပဲတရားမေးဦးမှာပဲဒါပေမဲ့တော့ဒီကိုယ်တော်ကဆုံးခါနေတယ်ဆုံးခါနေတော့မေးလို့ဖြစ်သေးဘူးဆိုပြီးတော့အဲနောက်ကလိုက်ပြီးတော့မျက်ခြေမပြအောင်နောက်ကလိုက်ကြည့်နေပျောက်သွားမလို့ သုံးကဝင်အိမ်ဝင်သူကဒီမက်ကနေကြည့်နေထွက်သွားဟိုနောက်ကနေလိုက်သွားခါသန်းလန်းကပေါ်တယ်နာမကန်ကလိုက်နောက်သုံးအသင်းတင်ရတော့ပြည့်စုံတော့တဲ့ခါကျတော့ဒီနေရာမှာတင့်လေလျောက်ပတ်တဲ့နေရာမှာသုံးပုံမှုမဲ့လို့တဲ့ခါသူကနေရာခင်းပေးရေရေလည်းပဲသူ့မှာရေဘူးတွေကပါတဲ့ရေကတတိယတောင်ဝတရားတွေကတတိမဖြစ်ခင်တွေကသောသောတွေကသူကပြုတယ်ဘုကြီးငယ်ပြုသုံးပုံမဲ့ပြီးတဲ့ခါကျတော့မှမေးတယ်အရှင် အရှင်ဟာအရှင်ဟာရဲ့ဣန္ဒြေတွေဟာလည်းပဲကြည်လင်တောက်ပါတယ်ကြီးညိုစရာကောင်းတယ်ဘုသူတရားကိုသင်နှလုံးသွင်းပါတယ်လေဘုသူတရားကိုသင်ပြစ်တတ်ပါတယ်လေဘုသူကိုကြီးညှို့ပြီးတကလားရဟန်းပြုပါတယ်လေလို့မေးတော့အင်းသတိမထေကမြတ်စွာဘုရားပေါ်လေဂေါရမ သမဏသမဏောဂေါရမလို့သူတို့ပြောရတယ်ကွာဉာဏ်ဂေါရမလို့ပြောသူတို့နားလည်အောင်အဲ့ဒီမြတ်စွာဘုရားမြတ်စွာဘုရားထာဘာကုမင်းသားဖြစ်တဲ့မြတ်စွာဘုရားထာမှာပဲသူတကြီးခံတဲ့အကြောင်းမြတ်စွာဘုရားရဲ့တရားပဲဖြစ်တဲ့အကြောင်းပြောတော့မင်းတို့ဆရာဖြစ်တဲ့ရဟန်းမြတ်ကြီးကဘယ်လိုများသုံးမဩဝါဒပေးတယ်ဗာတရားတွေဟောပါသလဲလို့ဆိုတဲ့အခါဒီတရားကသူကသင်္ကြန်ကြီးမထေရစဉ်းစားတယ် သူဟာပြပိုက်ပဲပြပိုက်ဆိုတော့ကိုမြတ်စွာဘုရားတရားတွေနဲ့စန့်ကျင်မဲ့တွေအဲဒီကာလမှာသူတို့ကသူတို့ကရှင်းဟောင်းရှင်းဟောင်းရားနေကိုနောက်လက်တွေပေါ်လာတယ်ဆိုပြီးသူတို့ကတဲပြီးလက်မခံခြင်းကိုစန့်ကျင်မဲ့တွေလုပ်တယ်အဲတော့အကြီးကြီးပြောနေရတယ်တူတူပြောလို့ပြီးအောင်ပါငါလည်းပဲရဟန်းပြတာသိမကြသေးဘူးများများတော့မဟောနိုင်ဘူးသက္ကခန္ဓာမဟောနိုင်လို့တော့မဟုတ်ပါဘူးရဟန္တာပဲဟောနိုင်ပါလေသူကညာပြုတာသိမကြသေးဘူးတဲ့ ဝါဇဥကဆိုတော့ဒီနေ့မပြည့်သေးဘူးပေါ့လေသိမကြသေးဘူးများများမဟောနိုင်ဘူးအာများများမဟောနိုင်လေနည်းနည်းလေဟောပါသဒ္ဓါတွေတော့ကိုအဖွဲအနှဲ့တွေတော့မလုပ်ပါနဲ့လိုရင်းအနဲ့လိုရင်းအနှစ်အသားအနဲ့ကိုသာဟောပါတရားတကယ်ရှားတဲ့ပုဂ္ဂိုလ်အဲ့ဒီလိုရှားတာသီလသမာဓိပညာကျင့်ပုံတွေဘယ်လိုကျင့်ရမလဲဘယ်လိုကျင့်ရင်ဘယ်လိုတွေ့တယ်ဘယ်လိုသိရဲဒီလိုအနှစ်အသားတွေလို့ရှိတာ အခွင့်အွယ်လေးနဲ့နားတော်ကောင်းတာတွေကတော့ဗာတရားမှမဟုတ်ပဲနားတော်ကောင်းတာတွေကတော့ဘုမသိဆိုတဲ့ပွဲတွေသွားနာတော်ရင်ကောင်းဆုံးပဲသူသာတော့အဲ့တော့ဗရာတွေတော့မလိုပါဘူးတဲ့အနဲ့သာလိုပါပဲဆိုပြီးတော့ကြောက်တော့အရင်သတိမထေကဟောတယ်ယေရမဟေတုဘဝတေတံဟေတုံတတရတောအာဒီစင်စာယောနိရောဓဧဝံဝါရီမဟာသမနောဒီကတာကိုဟောပါတယ်အဲ့ဒီဒီကတာဟောတာ သာရတဝဲလောက်နဲ့သောတာပန်ဖြစ်တယ်လို့ဆိုတယ်။ပါရမီရှိတဲ့ပုဂ္ဂိုလ်မှလွယ်လွယ်ပဲဒီထဲမှာသောတာပန်ဖြစ်စရာအကြောင်းတွေပဲရှိတယ်ဘုန်းကြီးအခုတော့ဟောဝေရချင်းကြီးတို့မဟောသေးဘူးလူကအင်းမနာကောင်းတဲ့တရားပဲကြာ။အဲသောတာပန်သောတာပန်ဖြစ်ပြီးတဲ့အခါဒီလောက်နဲ့တော်ပါပြီဆိုပြီးတော့အင်းအဲကျွန်တော်တို့ဤဆရာဖြစ်တဲ့မြတ်စွာဘုရားအခုဘယ်မှာသတင်းသုံးပါလဲဆိုတော့ဒီသိမတွေကဝီလူံအကြောင်းမှာသတင်းသုံးတယ်ဆိုတော့ဒါချင်းဘုရားအရှင်ဘုရားကြွနေမှာတော့ဟိုဆရာဖြစ်နေ ဆရာကျွမ်းနေမှာတော့ဆရာဖရာကျွမ်းနေမှာတော့တတိတော်တို့နောက်ကလိုက်လာပါမယ်ပြီးတော့မှမိတ်ဆွေခေါ်ကြစီသေးတယ်ဆိုပြီးတော့ကြောက်လိုက်နောက်ပြန်လာအဲကောလိတဇမမောကလာအောင်ကောလိတဒါရိုက်ကမြင်လာတဲ့သူကမိမိတယ်တို့လူကအရင်ကနေတော့မတူအိန္ဒိယရိုက်ပဲကျမ်းလာတရားတို့ရလာဟန်တူပါရဲ့ဆိုပြီး မေးတယ်ဆရာကြီးရလာသလားဆိုရလာတဲ့အကြောင်းပြောတယ်အဲသူသတိမတင်နေတွေ့တဲ့အကြောင်းသတိမတင်ကဒီလိုဒီလိုဟောလိုက်တဲ့အကြောင်းရေဓမ္မဟိတုပဝဆွဲကာတာညာပြီးတော့ဟောတော့အဲဒီကာတာကြားနာရတယ်ရှင်မာဘောဂလာအလောင်းနဲ့ဟောလိတလည်းပဲသောတာပန်ဖြစ်တယ်အခုလုံးသောတာပန်ဖြစ်ပြီးတဲ့အခါကာလကြတော့သူတို့ဆရာကြီးသိသိဆရာကြီးလည်းပဲမြတ်စွာဘုရားထံသူတို့သွားတော့မယ်အကြောင်းဆရာကြီးလည်းပဲမြတ်စွာဘုရားထံသွားရင်ကောင်းတယ်ဆရာကြီး အဲဆရာကြီးဝါရအတိုင်းဆိုရင်သံဃာဝစီကလုံးမြောက်ခွင့်ရတယ်ဒီဘာမှမရှိဘူးသေချာသူတို့ဆရာကြီးကိုပြောတယ်ပြောတော့အေးမင်းတို့သာသွားကြပါကွာငါမသွားနိုင်ဘူးလေငါကတော့ကြီးနေပြီကွာလေငါခိုင်းဆရာကြီးဖြစ်နေတော့တကြီးလို့ခွင့်ရပဲပြစ်တော့ဘူးလေဆရာကြီးဘုရားပွင့်နေမှာတော့လူတွေကဘုရားစီသွားကြတော့မှဆရာကြီးစီတိတ်လာကြမှာမဟုတ်ဘူးဘယ်နဲ့လုံးမလဲဆိုအေးကွာမင်းတို့လောကလူမိုက်နဲ့လူလိမ္မာပညာရှိဘယ်ဟာများတယ် လူလင်္ကာပညာရှိကနဲတာပေါ့လူမိုက်တွေကများအေးလူလင်္ကာပညာရှိတွေကရဟန်းကောရမကြီးသွားကြမှာပေါ့ကွာလူနိုင်လူမိုက်တွေကငါးစီလာမှာပေါ့လို့ပြောတယ်သူပရိသတ်တော့မနေဘူးသူအာကိုကသူကဟုတ်တော့ဟုတ်တယ်လူမိုက်တွေကများတော့သူစီသွားကြပါသူအဲ့ဒါနဲ့သူခေါ်လို့မရဘူးအဲ့ဒီမှာစင်သာရိအာစင်သာရိပုတ္တရာရှင်မောကလန်တို့ရဲ့တတိတွေတော့သူလိုက်လိုက်လာကြပါတယ်250ဝေလူဝန်ကြောင်းရောက်မြတ်စွာဘုရားလာတဲ့ကွာ ကောလိတာနဲ့ဥပတိတာနဲ့ကောလိတာတို့လာကြတယ်။ဒါသူတကြီးကြီးတုံဖြစ်မှာပဲလို့ဉာဏ်ပရိသတ်တွေကိုသောသောတွေကပညာလိုက်။နောက်တရားဟောအဲပရိသတ်တွေရဲ့ဝိနည်းဝိနည်းပရိသတ်တွေရဲ့သစ္စာတရားကြည့်ပြီးတော့မြတ်စွာဘုရားတရားဟောလိုက်တဲ့အခါမှာသင်္သာရိပုတ္တရာရှင်မောကလန်တို့ရဲ့တကြီးတွေအကုန်လုံး တရားလူတွေကြားကြတယ်ရဟနာဖြစ်ကြတယ်တရားနာနေတယ်ဒီသာရိပုတ္တရာရှင်မောကလအလောင်းတွေကတော့သူတို့ကတော့ဧကသာဝကတွေမို့အာရမီကလည်းအဲ့ဒီမှာမရင်းကြမပြည့်စုံသေးလို့သွားမှာပေါ့သူတို့ကတော့တရားလူတော့မတက်ဘူးသူကသောတာပန်ဖြစ်နေပဲပြီးနေတယ်အဲ့ဒီမှာအကုန်လုံးရဟန်းဖြစ်ကိုတောင်းမှမြတ်စွာဘုရားအဲ့ဒီကူခေါ်ပြီးတော့ရဟန်းပြုလိုက်တယ်အဲ့ဒီမှာ250ပေါ့မူလကရှိတာက1000 ခု250 1250ပြည့်အဲဒီကနောက်ရှင်မာမောက္ကလံရှင်မာမောက္ကလံကလည်းဆက်ပြီးတရားထုတ်လို့9ရက်အတွင်းမှာရဟနာဖြစ်ပါတယ်ရှင်သာရိပုတ္တရာကတော့အနုပရဝိပဿနာအသေးစိတ်ဒီဝိပဿနာကျူနေတာ15ရက်ကျူပါတယ်15ရက်ကြာမှရဟနာဖြစ်ရဟနာဖြစ်တော့လည်းပဲသူတူဖြစ်တဲ့ဒီကနခပရပိုက်ဆိုတာကြည့်အဲဒီကနခပရပိုက် ဒီကနဂါပြပိုက်ကသင်ကျင်တဲ့တို့တို့ဦးကြီးဟာခါတိုင်းခါတိုင်းဆိုလို့ရှိရင်တဏှာပါမကြဘူးတဲ့နေရာသုံးရက်ဆိုပြန်လာတာပဲဒီတစ်ခါတော့ကြာပြီ15ရက်တောင်ရှိသွားပြီမပြန်လာဘူးအကြောင်းများထူးသေးသလားဟွာစုံစမ်းလိုက်အောင်ပါပဲဆိုပြီးတော့ဒီကနခပြပိုက်ကလာပြီးတော့မြတ်စွာဘုရားကြီးစုံစမ်းစုံစမ်းတဲ့အခါမြတ်စွာဘုရားဝေဒနာပရိက္ခသုတ်တာဆိုတာဟောကြားတော်မူပါတယ် အဲဒီဝရဏပရိကသုတ်တံဟောကြားတော့ဇင်သာရိပုတ္တရာကလည်းပဲတရားနောက်တော့ကနေပြီးတော့ရက်ခပြီးတော့ပြီးတရားလည်းနာရင်ရက်ခနေအဲဒီတော့တရားနာရင်ရက်ခနေတော့ညသောတရားဟောတဲ့ဝရဏပရိကသုတ်တံရဲ့သဘောတွေလည်းသဘောပေါက်ပြီးတော့သူကလည်းကိုယ်တိုင်လည်းပဲနှလုံးအားထုတ်နေတာကိုဇာနေဝင်စားလိုက်ဥပဒနာပြုလိုက်အနုဂရပြုနေအဲဒီမှာသူကယ ahanan ဖြစ်တယ်ဘယ်လိုကူနဲ့ပါပဲယ ahanan ဖြစ်တော့တယ်ဘယ်လိုပါပဲ အဲဒီကနခဆိုတဲ့သူတူကတော့ပရပိုက်ကတော့သောတာပန်ဖြစ်တယ်အဲဒီရှင်မရှင်သာရိပုတ္တရာယဟနာဖြစ်ပြီးတဲ့နောက်မြတ်စွာဘုရားကမြတ်စွာဘုရားကအဲ့ဒီနေ့မှာအဲ့ဒီတရားဟောတဲ့နေရာခုနမပြောမှုတရားဟောတဲ့နေရာကဝင်သူကရသူကရခတဆိုင်ဆိုတဲ့ဒေသကုတောင်မှာအဲဒီကနေ့က ပရပိုက်ကိုတရားဟောတဲ့နေရာကဝီလူဝန်ကျောင်းတော်မဟုတ်ဘူးအဲဒီမှာသူကရသူကရကတလိုင်းဝက်တူးလိုင်းပေါ်ဝဲရရကနေပြီးတရားဆောက်ဖို့ပေါ်လာတော့နောက်ထပ်အဆောက်အသစ်ပြင်ပြီးတော့ထားတဲ့ကျောင်းဆောက်အဲဒီမှာတရားဟောတယ်အဲဒီကဇနာယိဗုဒ္ဓရဟန္တာဖြစ်ပြီးတဲ့အခါမြတ်စွာဘုရားဝေလူဝန်ကျောင်းကိုကြွတယ်အလုံးစုံရဟန္တာတွေအဲဒီမှာမြတ်စွာဘုရားထံကိုလာကြတယ် ဒီမာရီဗုဒ္ဓရာကလည်းမြတ်စွာဘုရားပဲကြွပါလိမ့်လို့ဆင်ញင်လိုက်တော့ဝိဓုဝန်ကြောင့်ကြွတယ်ဆိုပြီးတော့ဝိဓုဝန်ကြောင့်လိုက်ပြီးတော့သွားအဲဒီမှာသံဃာ1250အကုန်လုံးရဟန္တာကြီးတွေပဲမြတ်စွာဘုရားအဲဒီမှာသာဝကတဏိပါဒတဲ့ဘုရားတဆုတဆုမှာသာဝကတဏိပါဒသုံးကြိမ်သုံးကြိမ်ရှိပါတယ်ဘောတော်မြတ်စွာဘုရားမှာသာဝကတဏိပါဒကဒီကြိမ်ပဲသာဝကတဏိပါဒဆိုတာ မခေါ်ပဲမသိသိတဲ့လာတဲ့ညာနေလည်းရှိရမယ်တဘူရဲလာခြင်းနေလည်းရှိရမယ်အဲဒီပုဂ္ဂိုလ်တွေဟာလည်းညာနာတွေလည်းရှိရမယ်ညာနာတွေမှလည်းတာမန်ညာတဲ့နေမျိုးအေးဘိကုညာနာတွေရှိရမယ်အဲဒီလိုအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့အသီးဝေးကြီးကိုသာဝကတဏိပါဒခေါ်တယ်အဲဒီသာဝကတဏိပါဒအသီးဝေးကြီးဖြစ်တယ်အဲဒီသာဝကတဏိပါဒအသီးဝေးကြီးမှာ ဩဝါဒပါတိမောဆိုတာလည်းမြတ်စွာဘုရားကဟောကြားတော်မူပါတယ်ပြီးတော့ရှင်သာရိပုတ္တရာရှင်မဝလံတို့လည်းပဲရှင်သာရိပုတ္တရာကိုညာယာမှာဧရတဲ့ပထမဧကသာဝကအဖြစ်မင်ကြားတော်မူပါတယ်ဒီမှာမောဂလံကိုတကိုးရာမှာဧရတဲ့နဲ့ဒုတိယဧကသာဝကအဖြစ်မင်ကြားတော်မူပါတယ်အဲဒီ ပါဝကသံမိပါဒပါဝကအစည်းဝေးကြီးသံဃာတော်ယဟန်ယဟနာသံဃာတော်1200နဲ့50နဲ့1250နဲ့တကွမြတ်စွာဘုရားသတင်းသုံးနေပုံဝေလူဝန်ကျောင်းတော်မှာအဲ့ဒါအာရုံပြုပြီးတော့အခုပူဇော်ကြအောင်လေရာဇဂိုမြို့၌တကိုယ်တွဲလာသည်တကိုယ်တွဲလာသည် အာကာလဝေ1250သောယဟနာသံဃာတော်တို့နှင့်တကွာသာဝကတဏိပါဒာပြုတော်မူသောဘုံတော်6ပါးနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားကို တော်တော်သည်ဤညိုမြတ်သောလက်အုံမိုး၍ဒီခိုးပူဇော်ပါကောင်း၏ရှင်ဘုရားအဲဒီသာဝကသမိပါဒတကိုယ်ရဲလာပြီနေမှာပြုရဲအဲဒီမှာသုဒ္ဓရဏမင်းကြီးက သားတော်ဟာဘုရားဖြစ်ပြီးတော့ရာဇိုမြို့ရောက်နေပြီအဲ့ဒီမှာတရားဟောနေတယ်ဆိုတာသတင်းကြသတင်းကြတော့အမတ်တယောက်ကိုရှေးဥစွာလွတ်တယ်နောက်လိုက်နောက်ပါလူတစ်ထောင်နဲ့တကွသွတ်လိုက်မြတ်စွာဘုရားထံရောက်မြတ်စွာဘုရားတရားနာပြီးညာနာပြီးညာနာဖြစ်သွားတော့ကြောင်းကြောင်ဆိုင်ပဲနဲ့အမှတ်တမဲ့မြတ်စွာဘုရားပြင့်မှုရပဲဝါလို့ရတာ မသိရဘူးအဲဒီကသတင်းလည်းပြန်ကြမရတော့နောက်ထပ်အမတရားလို့လူတစ်ထောင်နဲ့တကွသူတို့လည်းပဲတရားနာပြီးညာနာဖြစ်လို့ဘာမှမကြောက်သားဘူးဒီလိုမှုမဲ့မှမဲ့အဲဒီတော့အမတယောက်တယောက်တစ်ထောင်ထောင်နဲ့လို့သာကိုးချိန်တိုင်းနဲ့နှုတ်တယ်ကိုးတော်ပုံသွားတယ်လူကိုးတော်ပုံသွားတပိလို့ပြရလို့နောက်ဆုံးကြတော့မှမြတ်စွာဘုရားရဲ့ဘွားဘက်တော်ဖြစ်တဲ့ကာလူသာကြီး ကာလူရာကြီးဆိုတဲ့အမတ်ကိုခေါင်းဆောင်ပြီးတော့ခေါင်းဆောင်ပြင်းနဲ့ခန့်ပြီးတော့လူတစ်ထောင်နဲ့လွှတ်လိုက်တယ်အဲသူတို့လည်းပဲကာလူရာကြီးမကလည်းပဲဟိုရောက်လို့ရှိရင်မြတ်စွာဘုရားတန်ရဟန်းပြုရခွင့်ပြုပါဆိုတာအပြုပါတယ်အရေးကြီးတာကတော့ပြင့်လာဖို့အရေးကြီးတယ်ရဟန်းလည်းပြုနိုင်ပါတယ်လို့ကဘုရားမင်းကြီးကခွင့်ပြုအဲဒီမှာကာလူရာကြီးမကလည်းမြတ်စွာဘုရားတန်မှာတရားနာပြီးတော့ရဟန်းပြုအဲမြတ်စွာဘုရားတရားနာပြီးရဟန်းနာပြီး အဲဒီမှာအကုန်လုံးပဲအေယိဘိက္ခုနဲ့ညာနာညာနာတွေတစ်ထောင်တစ်ထောင်နဲ့10ခုဆိုတော့10ချိန်ဆိုတော့1000ပေါ့ကွာဟာညာနာညာနာတွေ1000ရတယ်။ဒါကောင်းလာပြီအခါကာလကြတော့ကာလုဒာကြီးမထေကမြတ်စွာဘုရားပြင့်နေအချိန်ကြပြီဆိုပြီးတော့ပြင့်နေ။အဲ့ဒါဘုန်းကြီးကစာကြည့်ရင်းနဲ့ဒီဥစ္စာသံဃာဖြစ်မနဲ့တော့ တဘူရွဲလာပြည့်နဲ့တပေါင်းလာပြည့်ဆိုတာတလတဲ့တဘူရွဲပြီးတော့တပေါင်းမယ်တလကြည့်ဒီတလအတွင်းမှာကပိလိုပြည်ကနေပြီးတော့ကပိလိုပြည်ယူနာ60ရှိတယ်ဆိုရယ်ယူနာ60ဆိုတော့အဲ16လေးဆိုရင်400နဲ့ရှိတယ်မိုင်ပေါင်း400ကျော်ရှိတာမိုင်ပေါင်း400ကျော်900လောက်ရှိတယ်ဒီလောက်ခကြီးကိုဓမ္မတွေတစ်ထောင်တစ်ထောင်စီဆယ်ကျင်လွတ်တယ် တည်င်းမရမှလွတ်အောင်မှာအမတ်တရားနေခြင်းနဲ့ရောက်အောင်လာနိုင်မှာမဟုတ်ဘူးနေခြင်းနဲ့ပြန်နိုင်မှာမဟုတ်ဘူးဒီတုန်းကလင်းညာမရှိတာမှမဟုတ်ပဲလင်းညာတွေကားတွေဘာမှရှိတာမဟုတ်ဘူးလို့မြင်းမြင်းစီသွားရင်သွားလို့ရတယ်ညာသွားရင်ဒီတစ်ထောင်လောက်ဆိုတော့မြင်းတွေလည်းတော့သွားနိုင်တဲ့လက္ခဏာမဟုတ်ပါဘူးချီချင်းသွားမှာပါအဲချီချင်းသွားလို့ရှိရင်မိုင်500ရှိတဲ့ဥစ္စာတော်သွားရမယ်ဒလအနည်းဆုံးသွားရမယ်သူကသွားဒလအပြန်ဒလဆိုမှနှစ်လဆိုမှ သူစားတယ်လူတယောက်လောက်အချိန်ပဲရှိသေးတယ်ဒီချိန်လောက်ပဲရှိသေးတယ်နေတော့ဒီတလအတွင်းမှာတရင်လည်းပြန်မရဘူးလို့ဆိုပြီးတန်မြတ်ဖြစ်ပြီးနောက်ထပ်လွှတ်ရအောင်အကြောင်းမရှိဘူးအဲဘုန်းကြီးကတန်မြတ်ရှိတယ်ဥစ္စာမကြိုက်သေးပါဘူးဒီနာထဘဂါသနီကြံထုတ်ပြီးတော့ဒီနာထဘဂါသနီဆရာတော်ကြီးကသူကဝေဘာထားတယ်ဥစ္စာတော်သား ဒီနေ့တော့ကဆရာကြီးဝေဖန်တာဒါမဖြစ်နိုင်ဘူးတဲ့ဒီဥစ္စာဒလာအတွက်မဖြစ်နိုင်ဘူးဘယ်လိုမှဖြစ်နိုင်မလဲဆိုရင်နောက်တစ်နှစ်ဖြစ်ရမယ်တဲ့ကွာอืมအဲရာဇဂျုံနဲ့ကပိလို့ဆိုတာယူဇနာ60ဝင်းနေတော့အသွားပြန်နလလောက်ကြာမှဟောတာညာဆုံးဆိုရင်လည်းတလလောက်ကိုလေသွားပြန်အဲဒီကလွတ်လိုက် 9ရက်လောက်နေရောက်9ရက်လောက်နေပြန်ရောက်ချင်တဲ့အခါမရောက်ဘူးတလားကြာသွားလို့ရှိရင်နောက်တစ်ယောက်လှုပ်လိုက်နောက်တစ်ယောက်လှုပ်လိုက်ဒီလိုသူ့အမှားဘူးအဲဒီလိုသာဖြစ်နိုင်တယ်တဲ့ဒါကြောင့်သူကအဲ့ဒီပထမဆုံးရာဇိုမျိုးရောက်တဲ့နှစ်မဟုတ်ပဲနဲ့နောက်တစ်နှစ်ကြာမှနောက်တစ်နှစ်တပေါင်းလာကြာမှအဲအာရုဒာကြီးအမှရောက်လာပြီးတော့ရဟန်းဖြစ်ရဟန္တာဖြစ်အဲရဟန္တာဖြစ်ပြီးတော့မြတ်စွာဘုရားကိုပြင့်တယ် ဒီလိုသူကအဆုံးဖြတ်ပေးတယ်သူကယုတ်တိကြီးတာဘုန်းကြီးတွေတစ်နှစ်မဟုတ်တစ်နှစ်တောင်ဖြစ်နေတယ်သူကဝေးကြီးပဲဘုန်းကသွားအသွားတလအပြန်တလဆိုရင်နှစ်လလောက်နေမှသူကဟိုလွတ်လိုက်တဲ့ပုံကိုယ်ကြီးကြားမလာဘူးဆိုပြီးနောက်တစ်နောက်တစ်ခုလွတ်လိုက်နောက်တစ်ခုလွတ်လိုက်နေနည်းလောက်တော့ဖြစ်ချင်းဖြစ်နိုင်တယ်မပြောမပြောနိုင်ဘူးသူကဖြစ်ချင်းဖြစ်နိုင်တယ်ဒါပေမဲ့လို့တပေါင်းလာကြီးကတော့ထားရမယ်တပေါင်းလာကြီးတော့ဟုတ်တယ်အဲဒါစာထဲမှာတရက်ကြည့်တဲ့တိုင်းဆိုရင်တော့ တဘူတွဲလာပါဏိပါဒပြုပြီးတော့တပေါင်းလာပြီးကြွရတယ်ဒီလိုပဲရှိပါတယ်အဲဒီနာတာပကာသနီတော်ရင်တစ်နှစ်လောက်နေပြီးတော့နောက်တစ်နှစ်တပေါင်းလာကြမှာတဝါဆိုပြီးတော့မှဒီလိုဒီလိုအဓိပ္ပာယ်ရှိအဲဒီမှာအဲဒီတစ်နှစ်လောက်လည်းပဲပို့ပြီးတော့လည်းယုံကြည်ရှိတယ်ဘာလို့လဲတော့ဆိုအဲဒီကြွတဲ့အခါကာလမှာအင်္ဂမကရာတိုင်းကယဟန်ယဟန်တော်တွေယဟန်တာတွေကတစ်ပေါင်းဓမ္မတော်ကခုနရသေးတွေကတစ်ထောင်နဲ့ ရသေးတွေနဲ့ပြပိုက်တွေနဲ့1250ပဲရှိသေးတယ်1000မရှိသေးဘူးအဲတစ်နှစ်လောက်နေမှသူက1000ပြည့်မှာအဲဒီက1000နဲ့ကပိလိုပြည်ကလာတဲ့အမတ်တွေကနေဖြစ်တဲ့ဟန်က1000ညာနာ2000နောက်ပါနဲ့လည်းကမြတ်စွာဘုရားကြွားတော်မူသည်တဲ့ကြွားတဲ့ခါကာလကျတော့တယူဇနာတယူဇနာကိုဒီနေ့ပေါ့ဒီနေ့တယူဇနာ7မိုင်လောက်ပေါ့အဲ7မိုင်9မိုင်ဒီနေ့ဒီနေ့ကိုကြွား နှစ်လကြွရတယ်တပေါင်းလကြီးကနေကြွလိုက်တော့တကူလကြီးသုံးလကြီးပေါ့အခုအခုသုံးလကြီးမျိုးပေါ့အဲသုံးလကြီးလောက်ကြမှာကာပိလို့ဒီရောက်တာအဲဒီကာလုရာယင်မကနေတိုင်းနေတိုင်းတခါလဲသူကတကိုးနဲ့ကြွပြီးတော့သုရောဒနာမင်းကြီးကြီးသွားသွားပြီးတော့သတင်းသတင်းပို့တယ်သုရောဒနာမင်းကြီးကအဲဒီကနေပြီးတော့ဆွန်းလက်ကတ်တယ်ဒီကဆွန်းကိုယူပြီးတော့မြတ်စွာဘုရားကိုကတ်ဒလန်းလုံးဟာ မြတ်စွာဘုရားဖုံးမေးတဲ့ဆုံးကသောရနာမင်းကြီးနန်းတော်ကနေဒီကာလူလာကြီးယူလာတဲ့ဆုံးကိုပဲဖုံးမေးတယ်လို့ဆိုပါတယ်အဲ့ဒီမှာမြတ်စွာဘုရားနေတိုင်းနေတိုင်းဒီနေ့ဒီယူဇနာဒီယူဇနာဘင်္ဂါတွေနဲ့ကြွနေဖို့အာရုံပြုရမှာဟုတ်လားသက်သက်သာသာမဟုတ်ဘူးသာသနာပြုရတယ်သက်သက်သာသာမဟုတ်ဘူးယူဇနာ60မိုင်မောင်း400ကျော်900လောက်ကိုလမ်းကြောက်ပြီးတော့သွားနေရတာလမ်းတွေကလည်းအခုလို့ တတိယလမ်းနေပဲဒီလမ်းကောင်းနေပဲဟုတ်မလဲဘုံတော်တို့သွားရတာလမ်းနေရတယ်တောလမ်းနေနေမှာပေါ့တဲလမ်းတို့ဘာလို့သူ့နေရာလဲလမ်းရှိရင်မှရှိမယ်ဒီလိုသွားမှာအဲဒီလမ်းနေမြတ်စွာဘုရားကရှိကမမမမနဲ့ကြွားလို့တော့ကသံဃာတော်တွေနဲ့တောင်းကရဟန္တာတွေပဲကြွပြီးတော့နေဖို့အာရုံပြုရတယ်အဲဒါကာလူဓာယီကာလူဓာယီမထေကာလူ ပဲလျောက်သဖြင့်ယဟန္တာ2000နှင့်တကွာတိုင်းတော်ပြည်တော်ကိုတနေ့လင်တယူသနာကြကြွရောက်တော်မူနေသောမြတ်စွာဘုရားကိုတတိတော်တော်သည်ရိုသေမြန်တော်လက်အောင်မို့၍ ကိုပူဇော်ပါကုန်၏မြတ်စွာဘုရားအဲတော့တိုင်းတော်ပြည်တော်တော့ရောက်သွားပြီအဲတိုင်းတော်ပြည်တော်ရောက်တဲ့အခါသောရဏမင်းကြီးတဲ့ကွာဘိုင်ဝင်မင်းတွေကမြတ်စွာဘုရားကိုကျူဆွဲပြုကြပါတဲ့ကျူဆွဲပြုကြယူဇဝဲပြုဝဲမယ်လို့သာဂုမင်းနဲ့ဆိုတာကမာနကြီးတယ် မာနကြီးတော့ဘောရမမြတ်စွာဘုရားဆိုတာသိတ္တရမင်းသားကဖြစ်တာကအဲဒီတော့36နှစ်39နှစ်ကြည်ဦးမှာပေါ့နောက်တစ်နှစ်ဆိုရင်39နှစ်36နှစ်39နှစ်လောက်ရှိသေးဘာဝမင်းဘာဝမင်းမျိုးတွေကရွယ်ကြီးတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိတာကိုရွယ်ကြီးတဲ့ပုဂ္ဂိုလ်တွေကသူတို့ကနောက်ကငငယ်ပုဂ္ဂိုလ်တွေရှေ့ကသူတို့သားလေးတွေညီးလေးတွေရှေ့ကနေပြီးတော့ သွားကြသွားကြမင်းတို့ရှစ်ခိုးကြကြောကြသူကနောက်ကနေပြီးတော့ရှစ်မခိုးကြဘူးမကြောကြဘူးလေသူလူနေနေတယ်အဲ့ဒီနေမှာမြတ်စွာဘုရားကသာကွယ်မင်းတွေဟာမိမိတို့မှာဒီလသမารိပညာကုံတွေဘာမှမရှိဘဲနဲ့လကားမာနာကြီးနေတာပဲလို့အဲဒီမာနကျိုးပြီးတော့ယူစင်းတဲ့ပုဂ္ဂိုလ်ယူစရာမှန်းသိအောင်မြတ်စွာဘုရားကောင်းရင်ကြွပြီးတော့

ဒီကျေသောဘုရားတွေအတိုင်းတော်ပြည်တော်ကြွလို့ရှိရင်အင်းအင်းစဉ်အတိုင်းဆုံးခံသလားသို့မဟုတ်ကိုကြွကျင်ရာအဲမိခင်မေတော်မေတော်ခမည်းတော်တွေနေရာကိုပဲကြွသလားလို့သင်ញလိုက်တော့အပင်ဖိတ်မရှိလို့ရှိရင်အင်းစဉ်အတိုင်းပဲကျေကျေသောဘုရားတွေကြွတော်မူတယ်ဆိုတာမြင်တော်မူတဲ့အတွက်ရသော်ဗျာအင်းစဉ်အတိုင်းဆုံးခံကြွတာကို ။ဘင်္ဂါတော်တွေနောက်က2000နဲ့မြတ်စွာဘုရားကရှိကသပိတ်ပွေးပြီးတော့မမမမကြွလာနေကြဆုံးကနေကြွ။အင်းရှင်ဆုံးကလိုက်ပြီးတော့ကြွ။ဆုံးကကြွတယ်ဆိုတာအခုသာသနာကြီးညိုတဲ့ပုဂ္ဂိုလ်တွေအမြင်နဲ့မို့သုံးခံတယ်ဆိုပြီးဂုံကြည့်နေတာအမှန်စင်စစ်ကတော့သူတော်သားတွေတောင်းစားတဲ့ပုံပဲဟုတ်လားဟိုခွက်ကလည်းပဲတပိတ်ကြည့်ပါမှဘာသူစားတပိတ်ကသူကမဲနေတာသူကအခုဗမာပြည်မှာတော့ပစ္စည်းတွေပါတယ်နဲ့တုပ်ပြီးပြောင်းလဲနေအောင်လုပ်ထားလို့ တော်တော်ကြက်တည်တော့ရှိနေပါရဲ့ဒါပေမဲ့လို့သူကကိုယ်ခွက်အမဲပဲတောင်းတတဲ့ပုဂ္ဂိုလ်တွေရဲ့ခွက်မျိုးပဲမာနကြအောင်လို့ဆိုတာဒီလိုလုပ်တာအဲဒီတော့ဘာကြီးဝင်မင်းတွေအမြင်နဲ့ကြည့်မယ်ဆိုလို့ရှိရင်ဖြင့်တော်တော်အယုတ်ဆိုးတဲ့နေရောက်နေမှာပေါ့တော်တော်ဂုံပြက်တဲ့နေရောက်နေမှာအဲဒီမှာရတော်ရာဒေဝီကအင်း မြတ်စွာဘုရားဆုံးမကြွလာတယ်ဆိုတာသိရတော့သူကယတဘောကနေပြီးပြင်းမောက်ကဖွင့်ပြီးတော့ကြည့်လိုက်တာကိုဘယ်နဲ့နေပါလဲကြည့်လိုက်တော့အဲမြတ်စွာဘုရားခြေတော်ကနေပြီးတော့ကောင်းတော့သာမင်တော်ရောက်သာမရရောက်တခါတည်းကြည့်လိုက်ဘယ်ပုံပဲနည်းနေပါလဲမတော်လို့ကြည့်လိုက်တော့အမှန်တရားညီညွတ်ဝယ်ကြည့်တယ်ဆိုတာကိုရှိကလည်းပဲလူပြည့်ကြရတယ်အမှန်တရားတပ်ပယ်တဲ့ရုပ် အခုဖရာလည်းပြစ်ပြီးတော့လာတဲ့ခါကာလကျကိလေသာတွေစင်ကြယ်ပြီးတော့နေတော့အမှန်တန်ပဲတဲ့အင်းရုပ်ရည်ယူပကာယဥပရိယုံနဲ့ပြည့်စုံပြီးတော့နေတာတွေမြင်ရဒါပေမဲ့တော့အင်းစိန်လိုက်ပြီးတော့သုံးခါနေတာတွေမြင်ရတော့သူ့စိတ်ထဲမှာမချမ်းသာဖြစ်လို့သောရမင်းကြီးကြွားပြီးတော့တိုက်ကြတယ်သောရနာမင်းကြီးကျင်သားတော်ဟာခြေတုံးကဒီမြို့မှာအဲထန်းစင်နဲ့ကျင်းနေတဲ့ဝေါ်တွေနဲ့ဓမ္မတာမကျက်တည်စီစီနဲ့သွားလာ နေထိုင်ပါရဲ့နဲ့အခု သူများအိမ်တွေရှောက်ပြီးအိမ်ကျရှောက်ပြီးတော့သူတော်များများလို့တောင်းစားတဲ့အနေမျိုးနဲ့သုံးခါနေတာမတင်လျော်ပါဘူးဆိုပြီးသွားပြောတော့ဘုရားကမင်းကြီးကလည်းပဲတခါလဲဂျုံနဲ့ဆိုအမနာစိတ်မချမ်းသာပြီးအမနာထိတ်လန့်ပြီးတော့ထလာတယ်ဆိုတာကိုပစိုးတော်မှာအဲကောင်းကောင်းမွတ်နိုင်မင်းနဲ့မှပြီးတော့ထလာတယ်ဆိုတာအလားတရားရေးကြည့်ထထလာရင်လည်းဆိုရပြီရောက်อืมပါတော်ဗျာဘယ်နဲ့တော့ဘယ်နဲ့ကြောင့်ဒီလိုသူများအိမ်တွေတောက်ပြီးတော့ တောင်းညပြီးတော့နေရပါသလဲတတိတော်တို့ဟာဒီသံဃာတွေ2000လောက်ကိုမကျွေးနိုင်ဘူးလို့များအောက်မိပါသလားလို့ဆိုတော့အဲတတိတော်မင်းကြီးအခုသုံးခံတယ်ဆိုတာဟာငါတို့ရဲ့အမျိုးအနွယ်အကျင့်စာရိတ္တပဲလို့ပြောတော့မင်းကြီးကအရှင်ဘုရားကျွန်ုပ်တို့ဘာသာမင်းမျိုးအောက်ကကြီးမင်းကြီးကစပြီးတော့ ဘယ်သူမှဒီလိုအင်စင်လိုက်ပြီးတော့တောင်းတဲ့ခါနဲ့အလေးထားမရှိပါဗျာလို့ဆိုတော့အဲ့ဒါကလောကဘက်ကအမျိုးနွယ်ပဲငါတို့ဘုရားဘက်ကအမျိုးနွယ်ရှိရှိသောဘုရားတွေကဒီလိုပဲဆိုပြီးတော့ဥဒိဋ္ဌိနဗမေဇေယဓမ္မကုသရိတံစရေစကြည့်တဲ့ဂါထာလေးဟောတယ်ဂါထာ၄ပိုက်ပဲရှိပါတယ်ဥဒိဋ္ဌိဖန်ကိုညီညွှန်း၍သွမ်းကရာချင်း၌ ဥဒိတဒိဋ္ဌိကိုဥဒိတဆွမ်းရဖို့ရဒီသူပြီးတော့ကာယဝိညာဉ်ဖြင့်ဆွမ်းရတဲ့အကျင့်ဆုံးခံတဲ့အကျင့်ပါပဲဆုံးခံတဲ့အကျင့်နဲ့နာပမေစေရမမေလျော့ရသူစီတံကောင်းစွာကျင့်ရသောဓမ္မတရားကိုစရိကျင့်သုံးရ၏ဓမ္မဇာတိတရားကိုကျင့်သုံးသောပုဂ္ဂိုလ်သည်ဒုက္ခသံသရာသိတည်ကြရ၏အဲဒီတရားကတာကိုဟောပါတယ်အဲဒီတရားကတာဟောလိုက်တော့ သုသောဒနာမင်းကြီးကသောတာပန်ဖြစ်တယ်သောတာပန်ဖြစ်နောက်နန်းတော်ရောက်တဲ့ခါကာလကျတော့လည်းကာရာတို့တရားတစ်ခုဟောတာနဲ့တခါသဂရာကဖြစ်တယ်နောက်မြတ်စွာဘုရားနောက်တစ်နေ့ကျတော့ဘုရင်ကတော့ ရာဟုလာဒေဝီခန်းနေသွားတာတွေပါတွေတော့အဲ့ဒါတွေတော့ရာဟုလာမာတာတွေတော်ရရာခန်းနေသွားတာတွေတော့ဘုန်းကြီးကမပြောတော့ပါဘူးဒီဥစ္စာအဲနောက်တစ်နေ့နောက်တစ်နေ့ကျတော့မြတ်စွာဘုရားနဲ့တကွာသံဃာတော်တွေဆုံးပင့်ပြီးတော့နန်းတော်မှာဆုံးကဆုံးကပြီးတော့ပြန်ကြွတဲ့အခါကလာနန္ဒမင်းသားမြတ်စွာဘုရားရဲ့ညီတော်ဘော်တွေနန္ဒမင်းသားကိုတပိဋ္ဌာန်ခေါ်ပြီးတော့သွားအဲဒီမှာလည်းပဲသုံးရသွေးရထားနေတော့ကြည်ပါတယ်အဲ့ဒါတွေဘုညာမဟောပါဘူး ကြောင်းရောက်တဲ့ခါကာလကျသင်္ဃဝတ်နိုင်ရလားမေးတော့ရဟန်းပြုနိုင်ရလားမရဟန်းပြုနိုင်ပါလေဆိုတော့ရဟန်းပြုပြီးတော့ပြီးနောက်ခုနှစ်မြောက်တဲ့ခါကာလကျတော့ရတော်ရရာကသားတော်ရာဟုလာလေးကိုအမွေတောင်းခိုင်းအဲနန်းတော်မှာသွန်းစားနေတော့မွေလာတောင်းသွန်းစားပြီးတကကြွသားတော်လည်းပဲအဲသားတော်ရာဟုလာလေးကခုနှစ်နှစ်ရှိသေးတယ်လို့ဆိုတာပေါ့အဲခုနှစ်သားလေးကလိုက်ပြီးတော့မွေတောင်းကျောင်းတော်ကရောက်ရောကျောင်းတော်ရောက်တဲ့ခါကာလကျတော့ စင်္သာရိပုတ္တရာခေါ်ပြီးတော့စင်္သာမေပြုပေးခိုင်းစင်္သာမေပြုပေးတရားမူပေးတာတဲ့လောကီမူပစ္စည်းမူတွေဆိုတာကတော့အဲကိလေသာပူပန်ခြင်းနဲ့မကင်းဘူးခုမြတ်စွာဘုရားမှာဘောဓိမင်းရောက်ယရနာပလင်နဲ့ထွက်ဘက်ကိုထိုင်နေပြီးတော့ဘုရားပြည့်စင်ခါကလာရလာတဲ့ဝိဇ္ဇင်ခုနှစ်ပါးတရားမူတွေရှိတယ်ဒီတရားမူတွေကတော့ကိလေသာပူတွေလည်းကင်းတယ်။ဗာမယဝဇ္ဇင်နဲ့ရင်းစင်နိုင်တယ် ဒီတရားကိုပေးမှပဲဆိုရင်မြတ်စွာဘုရားစိတ္တမေတုပြီးတယ်အဲဒီကနေပြီးတော့ရာဟုလာစိတ္တမေလေးဖြစ်လာအဲဒီရာဟုလာစိတ္တမေလေးအသုံးမဩဝါဒတရားတွေလည်းရှိပါတယ်အမှန်ကောင်းတဲ့တရားတွေပါပဲဒါတွေဟောနေလို့တော့မပြည့်ဘူးအဲဒီတွေကတရားလေးတဲ့ဘုဒ္ဓဟောဥမှာပဲနဲ့တူတယ်ရာဟုလာသာမေလေးကိုမြတ်စွာဘုရားသုံးတဲ့သုံးပါပုံလေး ဘုညာဆောင်မှုလေးလုပ်ထားပါတယ်ပါဠိတွေကျွနေကြားနေတယ်ဆောင်မှုလေးလုပ်ထားတယ်သူနေကြလဲပညာရှင်သင်သေးရသည်ကိစ္စဗိနာသံဝါဒနာဝဇာနာဒီပါဠိတာပညာရှိဖြစ်တဲ့အရှင်သာရိပုတ္တရာများအဲ အမြဲတည်းအကောင်းဆုံးဆက်ဆံနေရတယ်လူနေကြတဲ့အတွက်မယုံမပင်များပြုမိသလားဆိုတာမြတ်စွာဘုရားမေးတော့အဲဒီလိုမယုံမပင်ပြုမိပါဘူးဆိုပြီးအမြဲတမ်းယူသေးနေပါတယ်ဆိုပြီးရာဟုလသာမဏေလေးကပြန်ပြီးတော့ကြောက်တယ်အဲဒါသိကောင်းတယ်ရာဟုလသာမဏေလေးကိုအကြောင်းပြုပြီးတော့ဟောတာကသာသနာလုံးကပုဂ္ဂိုလ်တွေအကုန်လုံးကျင့်မှုရပဲအတူနေလို့ရှိရင် ဆရာနဲ့တတိလည်းမယုံမသိဖြစ်တတ်တယ်မိတ်ဆွေသင်္ကအချင်းချင်းလည်းမယုံမသိဖြစ်တတ်တယ်ဆရာထဲမှာအိန္ဒုအိနာအချင်းချင်းပေါ်တယ်ဒါတွေလည်းပဲအစတော့တူနဲ့တူနဲ့ရိုးစင်းနေတာကြားလို့ချင်းမယုံမသိဖြစ်တတ်တယ်အယုသိကင်းမဲ့တာလေတယောက်ကြောင့်တယောက်သိသွားပြီဆိုလို့ရှိရင်မယုံမသိတွေကဖြစ်တတ်တယ်မယုံမသိဖြစ်လို့ရှိရင်အကျိုးမဲ့တွေဖြစ်တတ်တယ်ဒါကြောင့်အတူနေကြတယ်ပညာရှင်ပညာရှိတောင်မှတဲ့တာမန်ပုဂ္ဂိုလ်ပြောနေတာ အာအထင်သေးတာပြီးအထင်သေးအယိုသေးကင်းမဲ့တာဒီအဲဒီလိုအယိုသေးကင်းမဲ့ခြင်းမဖြစ်ရဘူးသူနေကြာလဲမူမကွဲအမြဲအယိုသေးအမြဲအယိုသေးလေအမြဲအယိုသေးပါအဲပါလေအတူနေခြင်းအကြောင်းပြုပြီးတော့ဒုနဲ့ဒုနဲ့မယုံမတင်ဖြစ်ဖို့တွေ့ကြစားရတဲ့ကဆရာနဲ့တပည့်ဖြစ်ဖြစ်ဘိသုသင်္ကအချင်းချင်းဖြစ်ဖြစ် အိမ်သူအိမ်သားအချင်းချင်းဖြစ်ဖြစ်ပြုရတာတော့တူတူသိယူနေကြတယ်မနာယူနေကြတယ်အဲဒီလိုပဲအတူနေဘလောက်ပဲကြာကြာမူမကွဲပဲနဲ့ယူနေပြီးတော့နေသွားကြမယ်ဆိုရင်သိကောင်းတာပေါ့လူလောကကြီးမှာဒီလိုသာနေသွားကြမယ်ဆိုအမှန်တန်ကိုအစဉ်ပြေပြီးတော့ချမ်းသာနေမှာအမှန်ကောင်းပါလေအဲဒါလေးတော့ဆိုကြအောင်လေအတူနေကြလင်ပညာရှင်အထင်သေးရသည် လူနေကြလင်ပညာရှင်အရှင်သေးရသည်လူနေကြလဲမူမကွယ်အမြဲอยู่သည်သည်လူနေကြလဲမူမကွယ်အမြဲอยู่သည်သည်လူနေကြလဲ မြဲနေပေလေအဲဒီသုံးမဩဝါဒလေးကစာပြီးတော့ရာဟုလာသာမဏေခုနှစ်နှစ်သားလေးသုံးမပြီးတော့သွားပါတယ်အမှန်ကောင်းပါတယ်နောက်ပိုင်းကတရားတွေအများကြီးရှိပါတယ်အဲနောက်ကြတော့ရာဟုလာကလည်းပဲညာဖြစ်ညာဖြစ်ပြီးတော့ညာနာဖြစ်နောက်ပြိဋိနိဗ္ဗာန်သွားပါတယ်နာနာမင်းကလည်းနောက်ကိုတရားအထုတ်ပြီးတော့သူလည်းယဟနာဖြစ်ပြီးတော့သွားပါတယ်အဲဒီက တိုင်းတော်ပြည်တော်ကနေပြီးပြန်ပြီးတော့နောက်ရာဇုံမှာပဲဝါဆိုတယ်ပထမကဘာသာနဲ့ပြီးမှာဝါဆိုတယ်အဲဒုတိယတတိယသရုပ်ထသုံးဝါကတော့ရာဇုံမှာဝါဆိုတယ်တဲ့ဒီဝါဆိုစဉ်လေးပပါကြည်တာဝေမတာဝေတဝါစီရှုစစ်တန်သူတဲ့စစ်ခုမြောက်ဝါမှာတော့တန်သူမာလာကြီးရတန်သူမာလာကြီးရမြို့ဆိုအဲဒီမှာ ဝါဆိုပါတဲ့အဲစိတ္တံသူနှစ်ကိုးခုစကကိုးပါးကစပြီးတော့ကောပါနာဝေသာဇေကအာအဲကောကကောသံပါကပါဠိလေးရတော့နာကနာလာပုံနာရဝေကဝေရင်သာအဲတက်နဝတဝါစီတဝါစီပဲကိုကိုဝါကစားကိုဝါဆယ်ဝါဆက်တဝါဆက်နဝကောပါနာဝေ စာဇေကစာကစာလီယတောင်းမော်နေကတောင်ဘုတ်ဆရာတော်ဥစ္စာကပါလာမြေပုံထဲမှာသူကမြေပုဒီမြို့တွေတရားဌာနတွေအကုန်လုံးပြထားပါတယ်သူကတော်တော်ကုသရတော်တော်ပြည့်စုံပါတယ်တော်တော်ကောင်းပါတယ်မှာသားကြီးအဲကောပါနာပဲစာဇေစာလီယတောင်းစာလီယတောင်းဆိုတာ ရာဇီုကနေပြီးအနောက်တော်ဝေးပါလေမိုင်မိုင်900ကျော်လောက်ရှိပါလိမ့်မယ်သာဇေဇေကဇေဝင်မယ်ဘာဝတိဒီဇေဝင်ကြောင့်ကကတပိလို့အဲပထမတစ်ချိန်တုန်းကမြတ်စွာဘုရားအတိုင်းတော့ပြီးတော့ကြွရုံပဲကြွတာဘာမှမဆိုးပဲဘူးအဲဒီဘုမ15 15ခုမြောက်ဝါကြမှာကကပိလို့ပြီးမှာဝါဆိုရတဝါပဲအားတဲ့အာလဝီကြီးအလားဘတ်ဆိုတာဒီပုံနေထဲမှာရှိတယ် ဒါကြောင့်ဘုရားသာဇိကအာရာသာသာရာသာသာနိုင်တဲ့ရာဇယိုမှာတခါပြန်ပြီးတော့တဝါဆိုပြန်တယ်ပြီးတော့သာလီယတောင်မှာသာလီယတောင်မှာနဝရာသာသာရာသာသာ၌သာလီယတောင်သာလီယတောင်မှာဒီမှာနဝတက္ကနဝ၁၈ဝအဲ၁၈ဝ၁၉ဝ ဒဝါစီမြရာဝိတရီတဲ့ဒဝါစီပဲအဲ့ဒီမှာကောသမီကစပြီးတော့ဒဝါစီတကူဝါတယ်အောင်ဒဝါစီနောက်ပြီးတော့ရာဝိတရီရာဇဂိုပြည်မှာနောက်ဆုံး20 20မြောက်ဝါ20မြောက်ဝါရာဇဂိုပြည်မှာပြန်ပြီးဝါဆိုအဲ့ဒါကအာနိဘာဒဝါရီဆိုတဲ့ဒီနေရာထဲမမြဲပဲနဲ့ ဟိုမှာတဝါဒီမှာတဝါတောက်ပြီးတော့ဝါဆိုတဲ့ဝါတွေအလုံးဝါ20ရှိတယ်နှစ်ပေါင်း20ရှိတယ်အဲဒီကနောက်တော့သာဝတိကြီးမှာအနေများ25ဝါတော့တောင်တက္ကရာကတော့ဆိုပါတယ်ဒါပေမဲ့24ဝါပဲရှိတယ်နောက်ဆုံးဝါကတော့ဝေလူဝါရဝေသာလီနီးရဝေလူဝါရမှာနောက်ဆုံးဝါရှိတယ်ဒါပါဠိတော်နဲ့သင်ကြားတယ်အဲဒီကနောက်24ဝါကတော့သာဝတိဒီမှာဝါဆိုတဲ့အဲ24ဝါ အဲဒီ24ဝါကနောက်နောက်ဆုံးဝါကတော့ဝေသာလီကြီးနားကဝေလူဝရွာဆိုတယ်နောက်ဆုံးဝါအဲဒီကြောင်ဟောရမှာဝါစင်တွေကကြားထဲမှာလည်းပဲဟောဝေရာတွေတော့အများကြီးရှိပါတယ်ဒါပေမဲ့တော့အဲဒါတော့ပဲတော်တော့ပါပြီဝါသုဇင်လေးဆိုကြအောင်လေဝါသုဇင်လေးပဗာတိရာပဗာတိရာပဗာတိရာ ပထမဝါမှာဘာဘာရဏတိမဝါဆိုသည်တဲ့ပပါတိရာတိကသုံးခုပဲဘာကရာဇိုမှာရာဇိုမှာသုံးဝါဆိုသည်ပပါတိရာဝေမတာဝေတဝါစီရှုဝေကဝေကာလီမကမကူလာတောင်တာကတာဝရိမာ သာဝတိနာမှာခွန်တော်မြောက်မှာဆိုတာကလည်းပဲနည်းနည်းဟောရအောင်ဝေမတာဝေတဝါစီပဲတဲ့ဝေသာလီမှာတဝါမကုလတောင်မှာတဝါသာဝတိနာမှာတဝါတဝါစီလျှောက်ပြီးတော့ဝါဆိုတော့တဏှာတဲ့တဏှာနဲ့မနီးဘူးအဲဒီတဏှာတဏှာသွားရင်သွားရင်မြတ်စွာဘုရားခြေချင်းကြီးတဲ့ကြွနေရတာလေဥစ္စာပပါတိရာဝေမတာဝေတဝါစီရှုจิตตันตุเน စေကုမြဝါမသာတုမာရကိရာမျိုးမှာဝါဆိုစေတန်တုနှင့်ကိုကုစတာကိုဝါကစပြီးတော့နောက်တဝါစီတဝါစီဆိုတဲ့ခန္ဓာတွေဒီမှာတူလေးကိုကုစတာကောပါနာဝေကောပါနာဝေကောကကောသံပြီးပါကပါဠိလျာတော် နာကနာလာဆိုတဲ့ပုံနာရွာဒါရာဇုံနဲ့ပြီးပါတယ်ဝေကဝေရင်သာတိုင်းကြီးရသော်ကြတွာတွင်းလုံးမှာမရောဆုံးဖုံးမိရတဲ့ခန္ဓာကြီးနာဒါဟိုဟိုတင်းမြောက်ပိုင်းတော်ကြပါလေဒီဒီနာနည်းနည်းကြီးတယ်ဆိုကောပါနာဝေသာဇေကအာသာဇေကအာသာဇေကအာ သာကသာလိယတောင်းစီကဇေရဝံကြောင်းသာကတပိလို့ဒီအာကအာလဝိဒီအလာဘလို့ခေါ်တဲ့နေရာသာဇေကအာသာသာသာနာယိရာဇဂျူရဲ့သာလိယတောင်းသာလိယတောင်းကနှစ်ပြည့်တဝါစီမြာကောသံမြာသာပြီးတော့သာလိယတောင်းနှစ်ပြည့်တောင်းတဝါစီတဝါစီဝါဆိုသည်လို့ဆိုတယ် တဝါစီမြာသာဝီတရီထိုမနောက်ဝဲအဲဒီဝါ20ကနောက်ကြတော့ထိုမနောက်ဝဲဝါ20နှင်းသွန်ကယ်လေးပြာသာဝတ်မှာသုံးဝါဝေလူရီထိုမနောက်ဝဲ ဝါ20နည်းကိုယ်ကလေးရာအဲ့ဒီရှိကအများအားမဟုတ်ဘဲနဲ့ဒီနေရာတဝါနဝဒီလိုနေလာတဲ့ဌာနပေါင်းကတော့14ခုပဲရှိပါတယ်အဲ့ဒီဝါပေါင်း20ရှိအဲ့ဒီဝါ20ကနောက်မှာ24ဝါဝါ20နဲ့ဆုံးကယ်လေးပြာဝါ20နဲ့အဆုံးက4ခု24ဝါကတော့သာဝတိမြို့မှာပဲ ဘာဝတိပြည်မှာပဲဝါဆိုတယ်တဲ့ဒီတော်ကြောင်းနဲ့ပုဗ္ဗာရုံကြောင်းပေါ်တယ်ဒီမှာဝါဆိုသုမနဝေဝါနစေနိသွန်ကယ်လေးရာဘာဝမှာသုံးဝါဝေလူရီနောက်ဆုံးဝါပရိနိဗ္ဗာန်သံဃာနေနောက်ဆုံးဝါကဝေလူဝရွာတဲ့ဝေသာလိမြို့ရဲ့အရှိပဲနာနီးနီးပါပဲ အဲဒီမှာဝိလူဝရမှာဝါဆိုကြီးအဲဒါမြေပုံနဲ့တကွာကြာကြာနာနာမြင်လို့ရှိရင်ပိုကောင်းတာပေါ်လေဒါကတော့ဘုညာအတ္တတော့မပြောနိုင်တော့သူကတဌာနာတဌာနာနဲ့မနီးဘူးအဝေးဝေးတွေပဲအဲဒီတဌာနာကတဌာနာကြောင်းရှိကြောင်းရှိသွားတိုင်းဟာဒီလိုလာလျှောက်ပြီးတော့ကြွရတာပဲဒါကအကျဉ်းချုပ်ဆောင်ဖို့အသေးစိတ်အကျယ်ဆောင်ဖို့ကတော့ ပထမဝါမိကရာ၃ဝါရာဇဂျိုတဲ့ဒါကတော့သူလိုကောင်းပထမဝါမမိကရာဥမာဆိုသည်နောက်ဒုတိယတတိယသရုပ်ထ၃ဝါကတော့ရာဇဂျုံမျိုးမှာဆိုသည်တဲ့အတိုင်းဆိုသားမအောင်တော့ပထမဝါမိကရာ၃ဝါရာဇဂျိုပထမဝါမိကရာ ရာဇဂိုပထမဝါမိဂရာသုံးဝါရာဇဂိုအဲပထမမိဂရာဝန်တော်မှာဝါဆိုရဟနာ6ကြိမ်ရတဲ့အခါမှာသာသနာ့ပြုစီတို့မြတ်စွာဘုရားနောက်ကုရုဝေလာတော်သာဝိဇိပေတထောင်ကိုတရားဟောပြီးတော့ချိုးအဲဒီကရာဇဂိုရောက်ရာဇဂိုမှာ၃ဝါဝါဆိုသည်တဲ့ သရုဒ္ဓဝါရောက်သွားပြီဝေမကုလ96ကြာဒါဝ9သို့ဝေမကုလဝေကဝေသာလီမကုလကမကုလတောင်းမယ်အဲဒါ9ဝါနဲ့6ဝါမှာဝေသာလီမှာ9ဝါမြောက်မကုလမှာ6ဝါမြောက်က96ကြာ ဝေမကုလ56ကြာသာဝခုနှစ်သောဝေမကုလ56ကြာသာဝခုနှစ်သောအဲဝေသာလီကြီးမှာ9ဝါမြောက်ဆိုသည်မကုလတောင်မှာ6ဝါမြောက်မှာဝါဆိုပြီးတော့သင်သုံးပြီးတော့သာသနာပြုတော်မူသည်9ဝါမြောက်သာဝခုနှစ်သော ဒါဝရိနာမှာဘုနဝါမြောက်မှာဒါဝရိနာမှာဝါဆိုတယ်အဲဒီဘုနဝါမြောက်မှာသာဝတိပြည်နီးကန္နာမြေရှိသောဥယျာဉ်မူစိုက်ကျိုးတဲ့ဘုရားပင်ကြီးအနီးမှာမြတ်စွာဘုရားတကိုးပြတော်မူတယ်တကိုးပြခြင်းအကြောင်းကျယ်တော့ပြောနေမှာဖြစ်ဘူးအဲအဲဒိဋ္ဌိတွေကိုနှိမ့်နှင်းသောအပြင်တကိုးပြတယ် ဒိဋ္ဌိတွေကသူကတကိုးပြိုင်မယ်လို့ပြောနေတာကိုသစ္စာပြနဲ့တကိုးပြိုင်မယ်ဆိုပြီးသူကပြောနေလို့ဒါကြောင့်အဲ့ဒီမှာတကိုးပြိုင်အဲယင်းဤဆုံးဆုံးကောင်းငယ်မှာကောင်းငယ်မှာယရနာစဉ္ညာကြီးဖန်ဆင်းပြီးတော့ယင်းဤဆုံးဆုံးနဲ့တကိုးပြိုင်ရကိုပြတယ်အဲ့ဒီတကိုးပြိုင်ရပြပြီးတဲ့နောက်မြတ်စွာဘုရားကတာဝိနာကြွပြီးတော့ မာနုကလာကြောက်ဖြာတဲ့မှာဝါကသတင်းသုံးတော်မူပါတယ်အဲဒီဝါကသတင်းသုံးတဲ့အခါမှာနတ်ပြည်ပြမာတွေတရားနာလာရောက်ကြအဲဒီနတ်ပြမာတွေကိုမြတ်စွာဘုရားအဘိဓမ္မာတရားကိုဟောတယ်ကုသလာဓမ္မအကုသလာဓမ္မဗျာဓာဓမ္မစသည်ဖြင့်ဘိဓမ္မာဒေသနာတွေကိုဟောတယ် ဝိဓမာဒေသနာတော်တွေကိုတစ်နေ့လုံးမြတ်စွာဘုရားဟောညလုံးလည်းဟောအဲလိုဟောဒါပေမဲ့လို့ဘုရားကနေမိတာဘုရားနဲ့လည်းသူတွေတွဲပြီးတော့ဟောတယ်မနဲ့သုံးခါကြီးသုံးဘဝကြီးကြလို့ရှိရင်လူပြည်လောကကိုဆင်းသက်ပြီးတော့လာတယ်အဲဒီမှာ သုံးခါသုံးဝင်ပေးနေ့လည်းနေခင်းမှာအဲဟိမန္တာတော်သာနာမာရဏတောင်အဲဒီမှာအဲခိတ္တကနာပြင်းသုံးပြီးတော့ ညနေပိုင်းလောက်ကြတဲ့ခါကျတော့မှသာဝိန္ဒနာပြည်ကိုပြန်ပြီးတော့ကြွသွားဒီဘက်မှာနေမိတာမြတ်စွာဘုရားဗာမင်းလာတယ်နေမိတာမြတ်စွာဘုရားလည်းတရားဘယ်ကနေပြီးဘယ်အထိအောင်ဟောဟောဖို့ဆိုပြီးတော့လည်းခါတယ်အဲဒီမှာမိမ့်ပေးထားတယ်မြတ်စွာဘုရားတက်ဆင်းလာတာကိုဟိုနတ်တွေကများသောဖြင့်မသိကြဘူးလေတကွမနာကြီးတဲ့နတ်တွေလောက်သာသိနေတယ်နတ်တွေကမသိကြဘူး မြတ်စွာဘုရားပဲတက်ပြီးတော့ဟောနေတယ်အောင်မြင်နောက်တစ်ခါဒီကဘုရားပြန်ကြွသွားလဲသူတို့မသိကြဘူးအဲဒီမိသားမြတ်စွာဘုရားပြောက်ွယ်တာဘုရားအစ်ကရောက်ပြီးဆက်ပြီးတော့ဟောအဲဒီတော့မပြဟောနေဝါရင်း၃လပါလို့ဟောရတယ်အဲဒီဝါရင်း၃လပါလို့ဟောတာတွေကတော့အမှန်တရားပါတယ်မြတ်စွာဘုရားဟောတာမြတ်စွာဘုရားသူပြည်လာတဲ့အခါမြတ်စွာဘုရားနိတ္တဆင်ရသံဃုတော်မှာလိုက်ပြီးတော့သံဃုတော်မှာ လိုက်ပြီးတော့ရှင်သာရိပုတ္တရာကိုပြုငယ်ပြုတော့ရှင်သာရိပုတ္တရာကိုအဘိဓမ္မာဒေသနာသာသနာမှာဟောခဲ့ပုံအကျဉ်းချုပ်ချင်းချုပ်ကလေးကိုမြတ်စွာဘုရားကညွှန်ကြားကျဉ်းချုပ်ကလေးညွှန်ကြားလိုက်တဲ့ဖြင့်ရှင်သာရိပုတ္တရာကအကျေအလေးပဲသဘောပေါက်ပြီးတော့လူတွေမှတ်နိုင်အဲနားလည်နိုင်ရုံမကျင့်မကျဲအဘိဓမ္မာဒေသနာကိုသူကသင်တတိယဟန်တွေကိုသင်ကြားဟောကြားပြီးတော့ဖေးအဲတတိယဟန်တွေကလည်းတခြားကမဟုတ်ဘူးအဲဒီ တကောပြာရီကပြာတုံးကဓမ္မပြာရီကတကောပြာရီကပြာတုံးကသာသနာတော်ကြီးညိုပြီးဝင်လာတဲ့ရဟန်းတွေပဲတဲ့ရဟန်းတိကလေးတွေပါပဲသူတို့ကရှေးတုန်းကသာသနာ့မြတ်စွာဘုရားသာသနာတော်တုန်းကလင်းတော်တွေဖြစ်ပြီးတော့အဘိဓမ္မာတရားယုခတိရဆဲတဲ့ရဟန်းတွေရဲ့တရားတော်ကိုကြီးညိုခဲ့တဲ့ကုသိုလ်ကောင်းမှုကြောင့်သူတို့နတ်ပြည်ရောက်နတ်ပြည်ကနေပြီးလူပြည်မှာလာဖြစ်အဲဒီခါကာလမှာမြတ်စွာဘုရားသာသနာတော်မှာဝင်ပြီးတော့ရဟန်းပြုကြ အဲဒီလိုရံပြူလာတဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်တွေဟာအဘိဓမ္မာတရားသင်ကြားလို့ရှိရင်သူတို့ကပို့ပြီးတော့သိလွယ်မဲ့ပုဂ္ဂိုလ်တွေဆိုတာကိုအခြေတုန်းကအဘိဓမ္မာတရားကိုနာဘူးလို့သူတို့နားလည်တာတော့မဟုတ်ပါဘူးအဲယဟန်နေအဘိဓမ္မာယုခသေးသေးတဲ့ယဟန်နေရဲ့အတန်ကြားပြီးတော့တရားသာမယ်လို့အာရုံပြုကြီးညိုုံမျှနဲ့အဘိဓမ္မာကိုသင်ကြားလို့ရှိရင်လောလကူတတ်နိုင်လောက်တဲ့ဥပနိတရားတွေသူတို့တဏ္ဍာမှာပါလာတယ်လို့ဆိုတယ်အာဝဇ္ဇတဲ့ကောင်းတယ်လို့ ဒါတော့နာအကုဇရာကောင်းပါလေခုလိုတရားတွေပါနေနာတဲ့ပုဂ္ဂိုလ်တွေကဘာမှမသိနိုင်ဘူးတော့မနာကျိုးများမှာပါနောက်ခါကလာသင်ကြလို့ရှိရင်မနာကျိုးများမှာအဲ့ဒီပုဂ္ဂိုလ်တွေကကျေဥစွာအဘိဓမ္မာဆောင်နေဖြစ်ကြတယ်ရသဗျာဒါရင်သာဟောလို့အဘိဓမ္မာဆုံးတာနဲ့လူပြင်မှာဇင်မာရိပုတ္တရာဟောလို့အဘိဓမ္မာအဲ့ဒီဟာနေဟောလို့သင်ကြပြီလို့ဆုံးတာနဲ့အတူတူပဲဒါရင်သာမှာခန္ဓာဝါဆိုသည်ဒီတော့အခုနေခေတ်ကတော့စိစိဝေဘာနဲ့ပုဂ္ဂိုလ်တွေကပေါ်တယ် အချိန်ကဘုန်းကြီးတွေစာရေးတစ်ခုရောက်လာစာတစ်ခုရောက်လာဘယ်ကလူမှန်းလည်းမသိပါဘူးသူနာမည်လိပ်တဲ့ပတ်မပါဘူးဗမာလည်းဟုတ်မထင်ပါဘူးဘယ်လိုပုဂ္ဂိုလ်မှရေးတင်မှမသိဘူးဒါဝိနာဟာအခုမရှိဘူးတဲ့လေညာနေပါတယ်များသွားကြည့်ဒါဝိနာနေအဲဒါဝိနာမရှိဘူးဟုတ်တယ်ဒါဝိနာဘာလို့လဲဆိုမြင်းမို့တောင်းလည်းမရှိဘူးတဲ့မြင်းမို့တောင်းမရှိတော့ဒါဝိနာမရှိဘူးတဲ့ဒါဝိနာမရှိတော့ဒါဝိနာမှာဟောတဲ့အဘိဓမ္မာဆိုတာလည်းမဟုတ်နိုင်ဘူးဆိုပြီးတော့ သူကစာကြီးနဲ့လာဘယ်ကမှလည်းမသိဘူးလေပြန်ဖြေဖို့ရလဲခက်တာပဲလေသူကကြားဖြေဖို့ရလဲခက်တာပဲဘယ်ကမှလည်းမသိဘူးတိုက်တာဒါကတော့လူတွေအနေနဲ့တော့ပဲမြင်မလဲမြင်မှုတောင်ဆိုတာလူတွေမြင်သက်တောင်မှမဟုတ်ပဲဓာတ်တွေကတော့မြင်နေတာပဲဓာတ်တွေမြင်ရတာဒါဆိုမြင်မှုတောင်ကရှိပါတယ်ဆိုရှိနေတာပါပဲရှိတဲ့နေရာမှာသူကမြင်မှုတောင်အနေနဲ့သူက ရှိနေတာပဲအဲအဲ့ဒီမြင်းမို့တောင်ပဝင်းကျင်လျှောက်ပြီးတော့နတ်ဘုံဝိမာန်နေတဲ့အပြည့်စုံဒါတွေကလည်းရှိနေတာပါပဲရှိနေတာပဲလို့ကရှိနေတာအဲ့ဒီမှာကြာမင်းကြီးရတို့ဒါဝိမနာကြီးတို့မြင်းမို့တောင်ထိတ်ဆိုတာဒါတွေကရှိနေတာလူတွေမျက်စိနဲ့တော့ပဲမြင်မလဲလူမြင်တဲ့တောင်မှမဟုတ်ပဲနတ်တွေရဲ့နေရနတ်တွေရဲ့အဆောက်အဦတွေဆိုတာလူတွေမျက်စိနဲ့မမြင်နိုင်ဘူးနတ်တွေလည်းမမြင်နိုင်ဘူးအဲ့ဒီမှာကြည့်နေတာပါပဲအဲ့ဒါအဲ့ဒီတာဝရင်သားမှာ ခန္ဓဝါမြောက်မှာမြတ်စွာဘုရားဝါဆိုတော်မူသည်တဲ့ဒါကိုမှတ်သားဖို့ရအောင်ဝေမကုလ96ကြတာဝခုနှစ်ဆိုတန်တုကောတံအဲจิตကိုစံတန်တုကောတံจิตကိုစံသေရံပါဠိဆိုတန်တုမာရဂိရိမှာจิตဝါမြောက်ကောတံမီမှာကိုးဝါမြောက်จิตကိုတန်တန်တုကောတံจิตကိုမှာจิตကိုစံ ထေရံပါဠိတော်ထေဝါမြောက်မှာတော့ပါဠိတရားတော်မှာမြတ်စွာဘုရားတပါးတဲ့ဝါဆိုတော်မူသည်တဲ့ဒါကတော့ဒါကလည်းပဲညိုကြမနာကောင်းပါလေအဲဒါလေးရင်ဆိုကြပါအောင်လေတန်တုကောတံစိကိုသံသေရံပါဠိသောတန်တုကောတံ သံသုကောသံจิตကိုသံသေရံပါဠိသောသံသုမာရကိညောမှာရှိဝါမြတ်ဝါဆိုတော်မူသည်ဟောတံမီမှာကိုဝါမြတ်ဝါဆိုတော်မူသည်จิตကိုသေဝါမြောက်မှာပါဠိလေးရတော့ပရလဲတော်ဆိုတာအဲ့ဒါမြတ်စွာဘုရားတပါးတဲ့ဝါဆိုတော်မူရဲ့ဟောတံမီက ယဟန်နေချင်းချင်းအငင်းခုံနေဖြစ်ပြီးတရားစုဆုံးမှလည်းနားမထောင်တာနဲ့မြတ်စွာဘုရားတပါးတဲ့ကြွသွားပြီးတော့ပါဠိရိယာတော်မှာသတင်းသုံးတာသင်ကြီးကဝီကျုံနဲ့ပြုတယ်လို့ဆိုတဲ့ဒါလည်းသိကြီးကြကောင်းတာပဲတော်တယ်မှာဘယ်ကကမ္မမှာဘုမဒီလိုမျိုးပုဂ္ဂိုလ်ရှိတာမဟုတ်ဘူးတပါးတဲ့တော်တယ်မှာသတင်းသုံးနေတယ်မြတ်စွာဘုရားကဲငါကဆိုကြအောင်လေဘဝမြောက်နိုင်ပါဠိရိယာတော်ဝဲ ပါသည်သဝပါလောသင်သုံးနေအောင်မူသောသာသနာကိုဒီတော်တော်ကြီးညုံညာသောဘုံမိုး၏ဒီခေါ်ကူသောပါကုန်သည်ညတ်ပါဗျာဟုတ်လားသေဝါမြောက်ရောက်သွားပြီ နောက်သက်တော်တွေကကျန်တော်ဝင်လာရဟိုကိုယ်နိုင်ကြည့်ပါလို့အဲသိညာဥမ္မာဥမ္မာတရားပြုရသွားတာကဲ့နေမှာညချင်းကတော့ကျန်တဲ့ဒီဝါဇင်တွေကတော့သိပြီးတော့စီစီပြောကြရမရှိပါဘူးတို့တို့တို့ပါပဲအောင်ကြီးဒီညိုကိုရလေးပါပဲဒီပုံလေးပါလေးနဲ့ဆိုရင်သိပြီးတော့ဒီညိုကြသိကောင်းတာပေါ့ဟိုရပြရတဲ့တေမနီဘူးတရားနဲ့တရားနဲ့ဒီလိုသွားပြီးတယ်ဆိုတော့ဗျာသာသနာပြုနေရတယ်ဒီမှာတတိပရိသတ်တွေရောသူအကားရောသာသနာပြုနေရတယ်ဗုဒ္ဓကိစ္စ ၅ပါးနေ့စဉ်နေ့စဉ်ဆောင်ရွက်နေဖို့အဲ့ဒါပြောအောင်အဲ့ဒါပြီးတော့မှမာပရိနိဗ္ဗာန်တော့ညစဉ်ကဆက်ဟောမှပြင်မှာမပြီးသေးပါဘူးသူကဒီနေ့တော့ကုသိုလ်ကောင်းမှုတွေအမြတ်ပေးဝေပြီးတရားသိညာလို့ယနေ့ဖို့၌သနုတော်ပြုစုပွားများအာထုအပ်တော် ကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားဟောရသောဓမ္မဒေသနာကုသိုလ်တရားနာရသောဓမ္မသဝနာကုသိုလ်ဝေယဝိသဆောင်ရွက်ရသောကုသိုလ်အစရှိသောဒီကောင်းမှုပေါင်း၏ ခိုးပါလားကိုသမိယခာဆရာသမားတို့အားညပေးဝေပါကုန်၏ညပေးဝေပါကုန်၏ဤရ၌ရောက်ရှိနေသောသူပရိသတ်နတ်ပရိသတ်အပေါင်းဟာညပေးဝေပါကုန်၏ညပေးဝေပါကုန်၏ တုံးဆုံးသောဘတ်တော်အပေါင်းတို့အားလည်းညပေးဝေပါကုန်၏ညပေးဝေပါကုန်၏သမီးအဖာဆရာသမားတို့မှစ၍အလုံးစုံသောဘတ်တော်အပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှပြချမ်းသာကြသည် ဖြစ်ပါစေကုန်သတည်းသာသာ